နေ့1336ခုနတော်လာွယ်နေ့ဖြစ်တယ်လာွယ်နေ့ဆိုတော့ဥဒုဇာတဘုရားဟောနေကြနေပါပဲဥဒုဇာတမရှိဘူးနှစ်ခင်ကရောက်မလားတစ်ဘက်ကရောက်မလားမသိဘူးအဲ့ဒီငါရောက်မယ်လို့တင်းတော့ကြားနာဘုန်းကြီးရတယ်ဟောရဒီနေ့ကဟောခဲ့တဲ့သုလာသစ္စကတုတ်တရား သုံးသက်ကလေးပါပဲသုံးသက်ကလေးဆိုရင်လည်းဒီနေ့နာယီကိုခေါ်ရမှာဒီနေ့ကဟောခဲ့တဲ့အပိုင်းမှာသစ္စကပရပိုက်ကမေကွန်းမေကွန်းလျောက်ထားတယ်မြတ်စွာဘုရားဤတပည့်ဟာမေများလောက်ဆိုလို့ရှိရင်မြတ်စွာဘုရားဤအဆုံးအမလိုက်နာပြုခြင်းပါပဲလေယုံမကင်းပါပဲလေ အစာဗျာကြီးသုံးမသာသနာတော်မှာရဲရင်ချင်းရောက်သွားပါကြလေအဲ့ဒါမေးကောင်းတဲ့မိကောမှာတရားကျင့်သုံးပြီးတော့ပြည့်စုံတဲ့ဗုဒ္ဓသာသနာတော်မှာအဲဒီလိုအစဉ်တန်းရှိဗုဒ္ဓသာသနာတော်မှာအပြင်မဲ့မှာတော့အဲဒီလို ထိုင်မြဲတဲ့အစဉ်တန်းရလို့တော့မရှိပါဘူးဒါပဲမဲ့လို့သူတို့ငယ်ငယ်ကစပြီးတော့မိယုဖလာစွဲနေတော့သူတို့ဘာသာတရားခငယ်မြဲမြဲယုံကြည်နေတဲ့ပုဂ္ဂိုလ်တွေလည်းဒီလိုလည်းရှိတာပါပဲอืมသက်စွန်ကြိုးပမ်းဆိုလို့စွဲနေဒါပဲမဲ့လို့သူတို့ကိုယ်တွေးနေယုံကြည်တာတော့မဟုတ်ဘူးမိဘဆရာသမားတွေအစဉ်ဆက်ပြောတာတွေကိုကြားနာပြီးတော့ယုံကြည်တာတက်တက်နဲ့ အယူဆွဲအဆွဲလန်းနေသူခိုင်မြဲဘုရားသာသနာတော်မှာတော့အဲ့ဒီတော့မဟုတ်ဘူးကိုယ်တိုင်တွေ့ပြီးပြီးတော့ခိုင်မြဲတာရှိအဲ့ဒီခိုင်မြဲတဲ့အဆင့်ကိုမေးတော့မြတ်စွာဘုရားခိုင်မြဲတဲ့အဆင့်ကိုဖြေကြတယ်ရုပ်ဝေဒနာသင်ညာသင်္ခါရဝိညာဉ်ဆိုတဲ့ခန္ဓာ၅ပါးတရားတွေအတိတ်နာကပစ္စုပန်အတိတ်ရှိကလည်းရှိခဲ့တယ် ယခုလည်းအဲနောင်နာကနောင်ကာကာလလည်းဖြစ်အောင်မဲ့ယခုလည်းဖြစ်နေစေဒီကာလသုံးပါးနဲ့ဝေဘာလိုက်ရင်လည်းကုံသာပါပဲမိမိတဏ္ဍာကဖြစ်နေတဲ့ရုပ်တွေဝေဒနာတွေပညာတွေသင်္ခါရတွေဝိညာဉ်တွေကာလသုံးပါးနဲ့ဝေဘာလိုက်ရင် ကုံသွားပါပဲဒါပေမဲ့တဏှာချင်းအစ္ဆဒဗဟိဒအတွင်းအပြင်တဏှာချင်းဩလာရိကဒုက္ခမအဲအကျံအနုတဏှာချင်းဟိနပဏိတအယုတ်ညာ တနည်းအားဖြင့်အဝေးအနီးတဲ့အဲဒီလို၁၀တပါးသောဌာနတို့ဖြင့်ဝေဖန်ပြီးတော့သိရတဲ့ရုပ်ဝေဒနာပညာသင်္ခါရဝိညာဉ်ဆိုတဲ့ခန္ဓာ၅ပါးတရားတွေကိုနေတာမမဒါငါးဥစ္စာဖြစ်နေပါရလိုက်တဲ့တရားမဟုတ်ဘူးနေသောဟမသမိဒါငါလို့မာမနာထောင်သွားလိုက်တဲ့တရားမဟုတ်ဘူးနေနေသောမေအတ္တ ဒါဟာငါ၏အတ္တအကောင်မဟုတ်ဘူးလို့အဲဒီလိုသိမြင်လို့ရှိရင်တဲ့မြတ်စွာဘုရား၏သာသနာတော်မှာမြတ်စွာဘုရား၏တတိယမြတ်စွာဘုရား၏ဆုံးမကိုယူသေးသေးလိုက်နာပြီးကျင့်ပါပြီယူမှကျင့်ပါပြီကိုယ်ဝိညာဉ်ဖြင့်သိပြီးတော့မြတ်စွာဘုရား၏ဆုံးမသာသနာတော်မှာရေးရင်ပါပြီလို့အဲဒီလိုဖြေကြားတယ်ရင်းညွှန်းဖြင့်တော့အနိစ္စဒုက္ခအနတ္တသိမြင်လို့ရှိရင်ဒါပါပဲ။ အဲဒီမှာအရိယာမဲနဲ့သိပုံကိုအရိယာမဲနဲ့တော့ထုတ်ဖော်ပြီးတော့မဟောဘူးအနိစ္စဒုက္ခအနတ္တသိပုံနဲ့ဟောထားတယ်ဝိပဿနာဉာဏ်နဲ့မှတ်တိုင်းမှတ်တိုင်းနိစ္စဒုက္ခအနာတ္တတွေသိနေတယ်အဲဒါလောက်နဲ့ကတော့လည်းပြည့်စုံနေဘူးဝိပဿနာဉာဏ်ရင်းတာပြည့်စုံတဲ့အခါမှာညုဏတခါရညင်းတဲ့နိဗ္ဗာန်ကိုယ်တွေဖြစ်သွားတယ်တဲ့ဒီနိဗ္ဗာန်ကိုယ်တွေဖြစ်သွားရင်မိမိတို့သိထားတဲ့အနိစ္စဒုက္ခအနာတ္တသိရမပြတ်တော့ဘူး ခါခါသိနေစားရုပ်ကအနတ္တတွေသိနေသလားဆိုခါခါသိတော့သိတာမဟုတ်ဘူးရှုတဲ့အခါနှလုံးသွင်းတဲ့အခါကာလမှာအဲဒီအမှန်တရားလေးပြန်ပြီးတော့ရောက်အဲဒီအရိယာမညာဘုံညာမရောက်သေးလို့ရှိရင်တော့ဝိပဿနာရှုရတာနားနေတဲ့ပုဂ္ဂိုလ်တွေမှာအဲဒီအမှန်သီးတွေကပျောက်ပြီးအမှားသီးတွေလည်းရောက်သွားနိုင်တယ်အရိယာမညာဘုံညာရောက်သွားလို့ရှိရင်တော့အဲဒါမပျောက်တော့ဘူးတဲ့အဲဒါကိုရှိပြီးမြတ်စွာဘုရားက နေဓမ္မမနေသောဟမသမိနာမေသောအာတာပါဠိလိုဒီရုပ်ဝေဒနာပညာသင်္ခါရဝိညာဉ်တွေဟာငါဥစ္စာအနေနဲ့သာလိုက်တဲ့တရားမဟုတ်ဘူးမြင်နိုင်ကြတဲ့ဓဝါ၆ပါးပေါ်တဲ့တရားတွေပါပဲငါဥစ္စာအနေနဲ့သာလိုက်တဲ့တရားမဟုတ်ဘူးငါအနေနဲ့ဆွဲလန်းပြီးတော့မာမာနဖြစ်လိုက်တဲ့တရားမဟုတ်ဘူး ငါကောင်တရားကောင်လို့ဆိုတဲ့အတ္တကောင်လည်းမဟုတ်ဘူးစင်စင်အားဖြင့်ဒုက္ခိတနဲ့သူဖြစ်ပြသွားလို့အနေဆမမြဲတဲ့တရားပဲဖြစ်ကြည့်ပြချင်းနဲ့ဆင်းရဲပဲသူသဘောတိုင်းသူဖြစ်ပြနေတဲ့အဆိုးမရတဲ့အနတ္တတရားပဲဆိုတာကိုယ်ကညာနဲ့ရှင်းပြီးတော့သိမြင်ရမယ်တဲ့အဲ့ဒီသိမြင်မပြည့်ရဘူးတဲ့မပြည့်လို့ရှင်ပြန်သာခိုင်မြဲပြီတဲ့မြတ်စွာဘုရားထေကြ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 12ပါးရှိတယ်ပါဠိတော်ကရင်းစပြောမှနာမရှင်းအနေဆာကိုနေဆာမြဲတယ်လို့မင်းတို့ထင်တာကပညာနဲ့မှသာဆွဲပြီးတော့ထင်တာရှိတယ်စိတ်နဲ့သိပြီးတော့ထင်တာရှိတယ်အယူအဆအားဖြင့်ဆွဲလမ်းပြီးတော့နေတာရှိတယ်၃မျိုးပဲ ပညာဆွဲစိတ်ဆွဲဒိဋ္ဌိဆွဲပညာဆွဲစိတ်ဆွဲဒိဋ္ဌိဆွဲ၃မျိုးဒါကအနိစ္စမမြဲတာကိုမြဲတယ်လို့ထင်မှဆွဲလမ်းပုံ၃မျိုးတဲ့ဒါတော့ကြရဆိုရမယ်ဟိုကအချင်းချင်းအဲဟိုတင်ပေါင်းပြောလိုက်မှပြောပေါင်းပြောပြီးမှဆိုတော့ဒုက္ခကိုဒုက္ခဆင်းရဲတရားတွေကိုချမ်းသာလို့ထင်တယ် ဆင်းရဲတရားတွေဆိုတာတခြားမဟုတ်ဘူးမြင်နိုင်ကြတဲ့တဘာ၆ပါးကဖြစ်နေတဲ့တရားတွေကိုပြောတာအဲဒီတရားတွေကိုချမ်းသာတွေအကောင်းနေလို့ထင်တယ်ဒါအဲဒီလိုထင်တဲ့အစွဲကလည်း၃ပါးပဲပညာစွဲရှိတယ်စိတ်စွဲရှိတယ်ဒိဋ္ဌိစွဲရှိတယ်၃ပါး၆ပါးရတော့အစွဲ၆ပါးအတုပမတင့်နေတာကိုတင့်နေတယ်လို့ထင်တာတဲ့ အဲဒီလိုဆွဲကလည်းသုံးပါပဲပညာဆွဲစိတ်ဆွဲဒိဋ္ဌိဆွဲကိုကိုဝူရသွားအတ္တမဟုတ်တဲ့သဘောတရားတွေတဲ့မြင်နေကြရင်ဓဝါ6ပါးကဖြစ်ပေါ်နေတဲ့တရားတွေဟာဒုက္ခိတနဲ့သူဖြစ်ပြသွားတဲ့တရားတွေပဲအတ္တမဟုတ်ဘူးတသက်လုံးတစ်ဘောလုံးတည်မြဲနေတဲ့အတ္တအကောင်လေးမဟုတ်ဘူးသို့တော်လည်းပဲတရားလုံးလုံးအာမထုတ်ဘူးတဲ့ပုဂ္ဂိုလ်တွေမှာအတ္တလို့ထင်နေတယ် အဲဘုသူဒ္ဓယုံနာတရားတွေဘုသူဒ္ဓမရဘူးသေးတဲ့ပုဂ္ဂိုလ်တွေတကယ်ကိုထင်နေတာပဲဘုသူဒ္ဓရတဲ့ပုဂ္ဂိုလ်တွေလည်းပဲနှလုံးမသွင်းမဲ့အမှတ်တမဲ့နေတဲ့အခါဒီလိုထင်နေတာပါပဲ။အဲဒီအတ္တအတ္တအကောင်လေးနေရာချင်းစွဲတာသူကလည်း၃မျိုးရှိတယ်။ပညာနဲ့စွဲတာရှိတယ်၊စိတ်နဲ့စွဲတာရှိတယ်၊ဒိဋ္ဌိနဲ့စွဲတာရှိတယ်သူက၃မျိုးအဲဒါ၃မျိုးလေးလီဆိုတော့အဲတော့၁၂မျိုးရှိတယ်။

ဆင်းရဲတရားတွေကိုပဲချမ်းသာခြင်းမတင်နေတာကိုတင်နေတယ်လို့ထင်တယ်အစွဲကတော့အစွဲ6 6ခုရှိတာမှာတော့အဲ့ဒီက2ခုပဲသူကတင်နေတယ်ဒိဋ္ဌိနဲ့စွဲတာတင်တယ်ပညာနဲ့စွဲတာ2ခုမကင်းဘူးစိတ်နဲ့စွဲတာ2ခုလည်းမကင်းဘူးလေ၄ခုကြားနေဒိဋ္ဌိနဲ့စွဲတာ2ခုတော့ကင်းသွားတယ်အလုံးပေါင်း ကင်းတာက၈ခုမကင်းတာက၄ခုရှိနေတယ်အဲဒုက္ခအစွဲမြင်နေကြတဲ့ဓဝါ၆ပါးဖြစ်နေတာလည်းကောင်းတဲ့စိတ်ပိုင်းလေးတွေကွက်ပြီးတော့ကောင်းတယ်လို့ထင်တဲ့အစွဲလေးတွေကပညာစွဲစိတ်စွဲလေးတွေကကြားနေတယ်ဒိဋ္ဌိဆွဲတော့กินတယ်တဲ့ဒိဋ္ဌိဆွဲဆိုတာကတော့ငကဲကိုခင်ခင်မာမာဆွဲလန်းနေတာအယူဆနေရရင်ဆွဲလန်းတာဖြစ်လို့ကိုမရဘူး ပညာဆွဲဆိုတာကတော့မှတ်သားမိတဲ့အာရုံတစ်ခုခုကိုမှတ်မိနေတဲ့အစွဲမျိုးပါပဲစိတ်ဆွဲကတော့ကိုစိတ်ထဲမှာထင်မြင်သိသဘောပေါက်နေတဲ့အသိမျိုးကိုစိတ်ဆွဲကိုပညာဆွဲနဲ့စိတ်ဆွဲကတော့သူကလည်းတွဲရည်ပဲခွဲလို့တော့မရဘူးပညာဖြစ်ရင်စိတ်ကဖြစ်တာစိတ်ဖြစ်ရင်လည်းပညာအဖြစ်တာခွဲလို့မရဒိဋ္ဌိကတော့ဖြစ်ရင်အဲဒီပညာနဲ့စိတ်နဲ့တွဲဖြစ်တဲ့ အဲဒိဋ္ဌိကပညာနဲ့စိတ်နဲ့တွဲပြီးတော့ဖြစ်ဖြစ်ပေမဲ့လည်းပဲဒိဋ္ဌိနဲ့မတွဲတဲ့ပညာတွေစိတ်တွေကလည်းရှိတယ်။ဒါတော့ဒိဋ္ဌိမပါဘဲနဲ့ဆွဲတာလေးတွေကလည်းရှိ။အဲဒီမှာသောတာပန်ပုဂ္ဂိုလ်မှာပဲတဲ့ဝိပ္ပန္လာသအစွဲမှာ၈ပါးကင်းတယ်၈ပါးကင်းတော့လေ၄ပါးကကျန်တယ်အဲဒီ၄ပါးကျန်နေတဲ့အတွက် အမှုမဲ့မှတ်မဲ့နေတဲ့အခါသူများလိုပဲဖြစ်နေချမ်းသာချမ်းသာတွေအကောင်းတွေရှိတဲ့အနေအားဖြင့်ပညာသွဲစိတ်ဆွဲတွေရှိနေဒိဋ္ဌိတော့စဉ်းစားဆင်ခြင်လိုက်လို့ရှိရင်တော့တကယ်မဟုတ်ဘူးအဲဝိပဿနာရှုစဉ်တော့တွေ့ရတဲ့အတိုင်းပဲဒီတရားတွေဘာမှနေတဲ့ဆရာသားဆရာတရားတွေမဟုတ်ကောင်းတဲ့တရားတွေမဟုတ်ဘူးဆိုတာပြန်ပြီးတော့ရှင်းပြီးတော့သိနိုင်တယ်သူကတင်းနေတယ်လို့ထင်တာကတော့ တခြားမဟုတ်ဘူးလူပုဂ္ဂိုလ်တွေအပေါ်မှာကြီးပဲတဲ့လက္ခဏာရှိပါတယ်နောက်တော့ဆိုကာမရာဂကာမရာဂနဲ့ပတ်သက်ပြီးတော့ဖြစ်တာအဲကြောင့်ညကြမ်းမပုဂ္ဂိုလ်တွေတင်းနေတဲ့နေရာချင်းဆွဲလန်းအဲဒါပညာဆွဲစိတ်ဆွဲတွေရှိရဲ့ဒိဋ္ဌိဆွဲတော့တကယ်စဉ်းစားလိုက်တဲ့အခါကလာကြတော့တကယ်မဟုတ်ဘူးဆိုတာလည်းရှင်းပြီးတော့သိတယ်အဲဒီတော့ဆွဲလေးတွေကြားနေလို့ သောတာပန်ပုဂ္ဂိုလ်တွေလည်းကာမရာဂတွေမกินဘူးကာမဂုဏ်အာယုန်နဲ့တရားနှိမ့်ချိုက်ပြောပိုက်ပြီးတော့နေနေညာလေးတာပဲဒါပဲမဲ့လို့ဘယ်လေးပါးကြားတော့တဲ့မကောင်းမှုဒုစရိုက်တွေတော့အဲဒီလုံးလုံးကြီးကြီးတွေတော့မဖြစ်ဘူးအဲဒါတော့ပြင်းထန်တဲ့အာဟုတွေတော့မဖြစ်ဘူးအဲဒီအစွဲလေးပါးကဘယ်ကြမှာกินတော့ဆိုတော့အနာဂါမိမဲ့ရောက်တဲ့ကမှာနှစ်ခုกินတယ် အရာတမဲ့ရောက်မှကြံတဲ့ကူကပုံပြင်းတယ်အနာဂါမိမဲ့ရောက်တဲ့ခါကျတော့အနာဂါဖြစ်သွားတော့မတင့်နေတာကိုတင့်နေတယ်လို့ထင်မြင်ဆွဲလန်းတဲ့ပညာဆွဲစိတ်ဆွဲကင်းသွားတယ်ဒိဋ္ဌိဆွဲကတော့သောတာပတိမေတ္တာရဲ့ကင်းခဲ့အနာဂါဖြစ်သွားလို့ရှိရင်တော့ကာမဝအာယုန်နဲ့ပတ်သက်ပြီးတော့ဖြစ်တဲ့ကာမရာဂကင်းတာကိုအဲဒါကာမရာဂကင်းတာတခြားကြောင့်မဟုတ်ဘူး ကာမဂုဏ်အာယုံဆိုင်ရာတွေမှာကောင်းတယ်လာပါတယ်တင့်တယ်တဲ့ဒီလိုဆွဲလေးရှိနေတာဒါကြောင့်အနာဂါမဖြစ်သေးတဲ့ပုဂ္ဂိုလ်တွေမှာယောက်ျားမိန်းမပုဂ္ဂိုလ်အထေဝတ္ထုတွေကိုလာပါတယ်တင်းတယ်လည်းထင်ပြီးတာယာတာယာမှုနှိမ့်တဲ့မှုဖြစ်နေသေးတာအနာဂါဖြစ်သွားတဲ့အခါကျတော့အဲ့ဒါမရှိတော့ဘူးအဲယောက်ျားဖြစ်ဖြစ်မိန်းမဖြစ်ဖြစ်အနာဂါဖြစ်သွားလို့ရှိရင် မိမယောက်ျားတွေနဲ့စပ်ပြီးဒီကလာအဲဒီလိုလှပါတဲ့တင်းနေတဲ့နေရာချင်းသာယာစရာနှိမ့်သက်စရာနေရာချင်းဆွဲလာမှုမရှိတော့ဘူးကင်းသွားတယ်အဲဒီမှာနှစ်ခုကင်းသွားတယ်ဉာဏ်သားကဘာကြားနေတော့ဆိုတော့ဒုက္ခကိုဒုက္ခလို့ထင်တာတဲ့ဓဝါ၆ပါးဖြစ်နေတဲ့တရားတွေချမ်းသာတယ်ကောင်းတယ်လို့ထင်တယ်အဲဒါလည်းအထူးအဖြင့်ကာမဘုံကတရားတွေမဟုတ်ပါဘူးသူကရူပဘဝအရူပဘဝနဲ့ဆိုင်တဲ့တရားတွေအဲဒါတွေကိုတာယာမှုရှိနေသေးတယ် အဲ့ဒါနာဂံမှာဗာယာမှုရှိနေတယ်ဘာကြောင့်မို့နာဂံပုဂ္ဂိုလ်ကကာမဘဝကသုတွေသွားလို့ရှိရင်ဖြင့်သုဒ္ဓဘာသာဘုံယမဘုံတွေမှာသွားပြီးတော့သူဖြစ်နေတာပေါ့အဲဒီဗာယာမှုတဏကင်းတယ်မာတာမှုတဏမကင်းသေးလို့ချမ်းသာရဲ့လို့ ထင်မြင်စွဲလန်းတဲ့ပညာစွဲစိတ်စွဲလေးတွေရှိနေသေးလို့တဲ့ဒါကြောင့်မို့ဘဝဖြစ်ရတယ်။အရဟတမေရောက်တဲ့ခါကျမှအဲ့ဒီပညာစွဲစိတ်စွဲအကုန်ပြင်းနေ။အဲ့ဒါလေးမှတ်သားစရာတွေဒါလေးရေးကြည့်တယ်။အဲနားလေးတွေဆိုမှရှင်တယ်။နားကနားလည်းလောက်ပါပြီ။မြဲတာကိုမြဲသည်ဟုအဲပညာမြဲတာကိုမြဲသည်ဟုမှမှ အတိမှားအယူမှားအစွဲသုံးပါတဲ့အဲမြဲတာကိုမြဲပြီဟုအမှန်မှားဆိုတင်ညာပေါ့တင်ညာဥပ္ပန္နတာအတိမှားဆိုတော့ပြိတာဥပ္ပန္နတာအယူမှားဆိုတော့ပြိတိဥပ္ပန္နတာအဲဒီသုံးပါသဘောတရားကိုမြင်နေကြတိုင်းတော့အား၆ပါးတွေ့နေတဲ့သဘောတရားလေအတ္တကောင်မှု မှမှအတိမှအယူမှအစွဲသုံးမှဒါလည်းပညာဝိပ္ပန္နကသိတာဝိပ္ပန္နဒိဋ္ဌိဝိပ္ပန္နကသုံးမှ6ပါးဆင်းရဲကိုချမ်းသာဟုအယူမှားတာတပါဒီကတော့အဲအမှားမှားပြီးမှမပေါ့အယူမှားတပါဒါသောတာပတိမေကပယ်တာမတင်နေတာကိုတင်နေသည်ဟု အယူမှားတစ်ပါးဤရှိပါကိုဤအစွဲရှိပါကိုသောတာပတိမေကပဲဒီတဲ့အတိုင်းဆိုရတယ် မမြဲတာကိုမမြဲတာကိုမြဲသည်ဟုမြဲသည်ဟုအမှန်မှအမှန်မှအတိမှအတိမှအယူမှအယူမှဆွဲသုံးပါဆွဲသုံးပါမမြဲတာကိုမြဲသည်ဟုမမြဲတာကိုမြဲသည်ဟုအမှန်မှအမှန်မှအတိမှအတိမှယူမှအယူမှဆွဲသုံးပါဆွဲသုံးပါ အတ္တသဘောတရားကိုအတ္တကဟုအမှန်မှဒီမှာယူမှာဆွဲတုံမှာသဘောတရားကိုအတ္တကဟုအမှန်မှအတိမှာယူမှာဆွဲတုံမှာအဲဒီက6ပါးရဆင်းရဲကိုဆင်းရဲ မ်းသာဟုအယူမှားတပါဆင်းရဲကိုချမ်းသာဟုအယူမှားတပါမတင့်နေတာကိုတင့်နေသည်ဟုအယူမှားတပါမတင့်နေမတင့်နေတာကိုတင့်နေသည်ဟုအယူမှားတပါ ရစွဲရှိပါကိုရစွဲမှရှိပါကိုဟောတာပတိမေကပေသည်ရစွဲမှရှိပါကိုဟောတာပတိမေကပေသည်အဲသောတာပတိမေကပေတဲ့ဝိပန္နာသာ7ပါးတဲ့ဝိပန္နာသာ12ပါးတဲ့ဝိပန္နာသာ7ပါးကိုသာပဲတဲ့4ပါးကျန်တယ် အဲ့ဒီ၄ပါးကြာနေလို့သောတာပန်တွေကမှုမဲ့မမဲ့တိုင်းနေတဲ့ခါကလာသူများလည်းပဲသွားလိုက်လာလိုက်စားလိုက်တောက်လိုက်လှုပ်လိုက်ခိုင်းလိုက်ဒီလိုနေရတာပဲဒုက္ခဝိပန္နာကချမ်းသာတယ်လို့ထင်မှဆွဲတဲ့ပညာဆွဲစိတ်ဆွဲကြံနေတဲ့အဲသူပဝိပန္နာကတင့်တယ်လေလှပါတယ်လို့ထင်မှဆွဲလာတဲ့ပညာဆွဲစိတ်ဆွဲကြံနေအဲ့ဒီ၄ပါးကြာနေလို့မမဲ့နေတဲ့ခါတိုင်းဖြစ်တယ်သို့တော်လည်း စဉ်းစားဆင်ခြင်လိုက်တဲ့အခါဆိုရင်တော့အဲ့ဒါတွေကမဟုတ်ဘူးဆိုတာပြီးတော့ပြီးနေတာသို့တော်လည်းပဲမပယ်နိုင်နေဘူးဝိပဿနာရှုတဲ့အခါကာလကြာရင်လည်းပဲအဲရှုတိုင်းရှုတိုင်းယုံနာနေဖြည့်ပြနေတာတွေတွေ့နေတော့ဒုက္ခချမ်းသာရဲ့လို့ကောင်းတာရဲ့လို့မထင်ပါဘူးဒုက္ခဆင်းရဲကြီးတဲ့ပဲဒီလိုသိရသူပါတင့်နေတာရဲ့လို့မရှိပါဘူးသူကမတင့်နေတဲ့ ဘောတရားတွေကြီးပဲလို့အဲဒီလိုသိရတယ်။ဒါပေမဲ့ရှုမရှုဘဲနဲ့အလွတ်နေတဲ့အခါတွေမှာအဲဒီပညာဇွဲလေးစိတ်ဇွဲလေးတွေကြောင့်ချမ်းသာတယ်၊ကောင်းတယ်၊လှပါတယ်၊တင့်တယ်တဲ့ဒီလိုဇွဲလေးတွေကရှိတယ်။ဒါကြောင့်ကာမဂုဏ်အာယုန်တွေကိုဒါနှိမ့်သက်ပြီးတော့နေသေးတာတဲ့။ဒါလေးတွေမှတ်တာ။နောက်ပြီးတော့မတင်တာမတင်နေတာကိုတင်နေသည်ဟု အမှန်မှားအသိမှားအစွဲနှစ်ပါးကိုနဂရာဂာမိအနာဂာမိမက်ကအကျွမ်းမဲ့ပဲဒီအနာဂာမိမက်ကကြတဲ့အကျွမ်းမဲ့ပဲသရပတိမဲ့တို့ဟာတို့အကျွမ်းမဲ့မပဲနိုင်ဘူးပဲတိုင်းမဲ့သမျှတော့သူကပဲတိုင်းပဲတင်းသမျှတော့ပဲပါလေဒုစရအကုသို့မဖြစ်တော့ဒုစရအကုသို့မဖြစ်နိုင်တော့အောင်တော့ပဲပါဒါပေမဲ့အကျွမ်းမဲ့မပဲနိုင်ဘူးဒီမှာအကျွမ်းမဲ့ပဲအဲဆိုရမယ် မတင်နေတာကိုတင်နေသည်ဟုအမှန်မှအသိမှဆွေနှပါကိုအနာဂါမိမေကကျွင်းမဲ့ပဲသည်မတင်နေတာကိုတင်နေသည်ဟုအမှန်မှအသိမှဆွေနှပါကို နာဂာမိမကနာဂာမိကကျွမ်းမဲ့ပဲဒီအဲမတင်နေတာကိုတင်နေတယ်လို့အမှားမှားနေတာအတိမှားနေတာတဲ့ပညာဥပ္ပန္နတာစိတ္တဥပ္ပန္နတာဒိဋ္ဌိဥပ္ပန္နတာကတော့သောတာပန်နိမကပဲခဲ့တယ်အဲဒါအခုနာဂာမိမကပဲတယ်ဝိပန္နတာအစွဲမှားအစွဲမှားနှစ်ပါးပေါ့လားအစွဲနှစ်ပါးဆိုတော့အစွဲမှားနှစ်ပါးပဲအဲဒီဆွဲလားမာယွင်းကဆွဲလားနဲ့ဆွဲလားနှစ်ပါးကို နာဂာမိမဲ့ကပဲဒါကြောင့်နာဂာဖြစ်ပြီးတဲ့ခါကာလကြတော့ကာမအယုန်နဲ့စပြီးတော့ကောင်းတယ်လို့မထင်ဘူးอืมယောက်ျားမင်းမအယုန်နဲ့လှပါတယ်တင်းတယ်မထင်ဘူးအဲ့ဒီဝိပါလာတာမကင်းတဲ့ပုဂ္ဂိုလ်တွေကတော့ယောက်ျားမင်းမအယုန်တွေကိုပဲကောင်းတယ်လို့ထင်နေတာကိုသူစားကောင်းတယ်ထင်တာလေးတွေမြင်မြင်နဲ့ကြည့်ကျင်နဲ့စသည်ဖြင့်သူဒနာလေးဖြစ်နေ အနာဂါမိမရောက်တဲ့ခါကျတော့လည်းကြည်ကျင်တဲ့စိတ်ကိုမရှိဘူးကောင်းတယ်လို့လည်းမထင်ဘူးလှပါတယ်တင်းတယ်လည်းဘာမှမထင်တော့อืมသက်ဆုပ်ဝယ်ယွန်ရှာဝယ်တော့ထင်နိုင်တယ်သူကသက်ဆုပ်ဝယ်ရှာဝယ်တော့ဆံမင်းမွေးကြီးရှိသေးလည်းတဲ့စသည်စဉ်းစားပြီးတော့လည်းပဲသက်ဆုပ်ဝယ်ထင်နိုင်တဲ့အဖြစ်အပျက်တွေစဉ်းစားပြီးတော့လည်းဖြစ်ပြနေတဲ့တရားတွေပဲဆိုပြီးတော့သက်ဆုပ်စရာယွန်စရာနေရတယ်လည်းလည်းထင်နိုင်တယ်နောက်ပြီးတော့ ဒုက္ခဝိပ္ပန္နတာနှစ်ပါးကြံသေးတယ်။သင်ညာဝိပ္ပန္နတာစိတ္တဝိပ္ပန္နတာအဲဒါကတော့အလားတမဲ့ရောက်မှအနာကတော့မပဲနိုင်သေးဘူး။ဆိုရမယ်။ဆင်းရဲကိုချမ်းသာဟုအမှတ်မှအပြီးမှဒီအစွဲနှစ်ပါးကို အရာဓမကအကျွင်းမဲ့ပဲသည်ဆင်းရဲကိုချမ်းသာဟုမမသည်မှာရေဆွဲနှပါကိုအရာဓမကအကျွင်းမဲ့ပဲသည်အဲဒီဒညာဝိပန္နစိတ္တဝန္ဒနာဘာကတော့အရာဓမကျမှာအကျွင်းမဲ့ပဲနိုင်တယ် ဒါရီရဒီနေရာမှာမှတ်ထားဖို့နေဓမ္မမနေသောအမသမိနာမေသောအတ္တလို့မြင်တယ်လဲဆိုသေးရဲ့อืมသောတာပန်တရားကအနာဂါနေဘာဖြစ်လို့ဘာနေတဲ့မှုတွေရှိနေရသလဲဆိုတော့အဲဒီမေခွန်းပြဿနာတွေဖြေရှင်းမှုရတယ်ဝိပါဒနာတရားတွေအကုန်မကုန်သေးလို့ဒါပါပဲတို့ယုတ်ကတော့ဝိပါဒနာတရား12ပါးရှိတယ်အစွဲ12ပါးရှိတယ်12ပါးတွေကသောတာပန်မှာ7ပါးလား ကင်းတယ်၄ပါးကြံတယ်အနာဂါမှာလည်းပဲအဲဒီအရင်က၈ပါးကင်းပြီးသားနောက်ထပ်၂ပါးကင်းတော့၁၀ပါးကင်းတယ်၂ပါးကြံတယ်အရဟတမေရောက်တော့မှအကုန်လုံးကင်းတယ်ဒါကြောင့်မို့ရဟနာဖြစ်တဲ့ကာလကြတော့မှဘာမှသာယာမှုမရှိတော့တနာတွေကုန်ကင်းသွားတယ်ဒါလေးမှတ်ရအဲဒါကိုသစ္စကပရပိုက်ကဆက်ပြီးတော့ပြဿနာမေးပါတယ်ပထမမေးခွန်းကတော့ မြတ်စွာဘုရားကြီးတတိယမြတ်စွာဘုရားကြီးအဆုံးအမကိုယိုသေးသေးလိုက်နာပြီးတော့ကျင့်တာဘယ်လောက်အစဉ်တန်းကြမှာလဲဆိုတော့သစ္ခဘုံမိခေါ်တယ်သစ္ခဘုံအဲ့ဒါကိုမေးအခုအလုံးစုံကျင်ပြီးဖြစ်တဲ့အသစ္ခဘုံကိုတခါမေးရတယ်သူမေးတယ်ဒီကောင်းပါတယ်ဆိုတော့ညာရှိတော့ညာရှိရှိတယ်ဆိုတော့တရားနဲ့မျက်နှာလွှဲနေလို့ တရားလမ်းပဲမျက်နှာမလွှဲတရားလမ်းပဲမျက်နှာမလှဲပဲနဲ့တခြားပဲလှဲနေညာရှိတွေလည်းဒီလိုလွဲနေတာပဲတရားအလောင်းတော်တောင်မှဟိုတင်ကသာသနာ့ဘုရားလက်ထက်တုန်းကဗျမနအမျိုးတန်းဖြစ်နေလို့ဗျမနအယူတွေနဲ့ခုခံနေလို့တရားစီတော့မသွားဘူးဆိုတရားတရားမနာဘူးအဲဒီလိုရှိသေးတာပဲသူက အဲဒီသစ္စကဘရဝကြီးကဒုတိယမေကွန်မေးပါတယ်တို့ယုတ်ကတော့ညာနာဘယ်လောက်အားထုတ်လို့อืมဘယ်လောက်ထိအောင်သိမြင်နေပြည့်စုံလို့ရှိရင်ညာနာဖြစ်ပါတယ်တို့ယုတ်ကတော့ဒါပါပဲဒါပဲမဲ့တော့ပါဠိမှာတော့စကားတွေတဲကျွယ်ဝတယ်အများကြီးပဲဒိဋ္ဌဝတာပနာဘောဂောရမဘိက္ခုအရဟံဟောတိနာသော ဝုတိတဝကတကရဏီယောအိဒာဘာရောအနုပါဒသရထောပရိခိဏဘဝတန်ရောဇနောတမအရိညာဝိမုတ်တော်ယဟနာကြီးကုံရှစ်ပုံနဲ့မေကုံထုတ်တာသစ္စကကြီးမေတော်ကဒီရှစ်ပုံလုံးမေးသလားမပြောတာဘူးသစ္စကကြီးတော့သာသနာတော်ဟောဟာရတယ်ဒါတော့ကျွမ်းကျင်မယ်မထင်ပါဘူးသူမှလေးလက်မှမလေးလာဘူးသေးပဲအတူချုပ်လောက်ပဲမေကောင်းမေးပါလိမ့်မယ်ငါငါသားရင်ဆရာတွေက ဉာဏ်နာရဲ့ဂုဏ်တွေအကုန်လုံးဖြည့်ဆွဲပြီးတော့တင်ထားတဲ့လက္ခဏာတွေရှိတာပါပဲ။ဒီစကားကြီးကမြတ်စွာဘုရားဟောတဲ့တရားဘာတွေဟောနေမှတော့စောစောကမသိပဲနဲ့ဆိုတော့ဉာဏ်နာရဲ့ဂုဏ်တွေဒီလောက်သူသိနေမထင်ဘူး။ဘောဂရမအိုရှင်ဂရမဣဒဝဒပဲမြလို့ဖြင့်ဘိက္ခုယဟန်သည်ဘိက္ခုသံဃာဘေးကိုရှုမြင်၍တရားကျင့်သုံးနေသောယဟန်သည် ဣဒဝဒအဘယ်များလောက်ဖြင့်ခိနာသောကိုမိသောအာသောရှိသောအရဟံယနာပုဂ္ဂိုလ်သည်ဟောဒီဖြစ်ပါသနည်းဒါလောက်ကတော့လူရင်းပါအဲအရဟံယနာပုဂ္ဂိုလ်ဆိုတာဘယ်လောက်ကျင့်လို့ဘယ်လောက်သိလို့ဘယ်အဆင့်ရောက်လို့ရှိရင်ဖြစ်ရင်ဖြစ်ပါသလဲယနာပုဂ္ဂိုလ်ရဲ့အကုန်ကိုယနာပုဂ္ဂိုလ်ရဲ့အကုန်ကိုမေးပါလဲယနာဆိုရင်ခိနာသောအာသောကိုမိသောပုဂ္ဂိုလ်ပဲ အရဟံလည်းယဟနာပဲခိနာသောလည်းယဟနာပဲအသောကုန်ပြီလားခိနာသောအသောကုန်ပြီသောအရဟနာပုဂ္ဂိုလ်တွေဟောဒီဖြစ်ပါသည်နိနောက်ဝိသေသနာတွေကုန်နေရှိသေးတယ်၆ပုရှိသေးဝိသိတဝါကျင့်သုံးပြီပြီကတကရဏီယပြုပါပြီသောမှုရှိပြီဟောဒီဖြစ်ပါသည်နိရဟနာဖြစ်လို့ရှိရင်ကျင့်သုံးခြင်းကိစ္စပြီးပြီဆက်ပြီးတော့ကျင့်သုံးကြပြီလမ်းဆုံးသွားပြီတရားဆုံးသွားပြီဒါတော့ ကျင့်သုံးပြီးပြီဆိုတော့ကတကရဏီရောပြုတဲ့ကိစ္စလည်းပြုပြီးပြီတဲ့အဲသီလဆိုင်ရာသမာဓိဆိုင်ရာပညာဆိုင်ရာပြုတဲ့ကိစ္စတွေပြုပြီးပြီသစ္စာလေးပါးသိခြင်းကိစ္စမဲလေးပါးရင်သိခြင်းကိစ္စတွေအကုန်လုံးပြုပြီးပြီဝုသိတာပါကတကရဏီရောအာရဏပုဝေဂုဏ်တွေပါပဲဩဟိတာဘာရောချပြီးတော့ဝန်တို့ဝန်တို့ဘုရှိသည်ဟောဒီဖြစ်ပါသည်နိဝန်တို့ဘုတွေချပြီးသား လောကမှာဝန်လုံးမှုတွေထမ်းပြီးနေရတဲ့ပုဂ္ဂိုလ်တွေရှိတယ်။မနာလေးတဲ့ဝန်လုံးမှုကြီးတွေရှိကဆိုရင်ဆိုင်ကြီးတွေဆံသုံးတင်းဝယ်ကြီးတွေอืมလောကမားတွေထမ်းကြရလေးတာပဲอืมအခုတော့နှစ်တင်းဝင်ဆိုတော့နည်းနည်းတော့ပေါ်တာပဲဒီချင်းပစ္စည်းလည်းရှိတာပဲဝန်လုံးမှုတွေလို့ထမ်းကြအဲတဏှာတဏှာသဲဆောင်ကြ ဒါပေမဲ့လို့သူတို့ထားရတာလေးတယ်ဆိုတော့ခဏပါပဲတချို့လည်းပဲမနစ်ပိုင်းလောက်ပါပဲတနည်းအားသူတနည်းအားတနည်းအားရောက်သွားတဲ့ချလိုက်တော့ပေါ့သွားသတ္တဝါတွေထမ်းဆောင်နေရတဲ့ဝန်တော့ဝန်ဘိုးတွေကတော့လေးတယ်တဲ့ချလည်းမချရဘူးတဲ့သူကအများအားထမ်းနေရอืม ခန္ဓာဝန်နဲ့ကိလေသာဝန်နဲ့အဘိသင်္ခါရဝန်နဲ့ဝန်တို့ကြီးသုံးခုရှိတယ်အဲ့ဒါတည်းကိလေသာဝန်တို့ကအရင်ကြာဆုံးပါပဲကိလေသာဝန်ဆိုကိလေသာတွေပဲလောဘတွေဒေါသတွေမောဟတွေမာနဒိဋ္ဌိဝိသိကိတာရှိနာဥဒိစ္စအဟိရိကအနုတ္တပဆိုတဲ့ကိလေသာ10ပါးအကုသိုလ်တရားနေရာချင်းတော့စေတသိက်14ပါးရှိတယ်ဒီထဲကကိလေသာမြင်တဲ့က10ခုရှိတယ် အဲဒီကိလေသာတွေကိလေသာတွေဆိုတာပူပန်စေတတ်တယ်ဟွန်းဘယ်လိုဖြစ်လာလို့ရှိရင်ပူပန်တာပဲသူပဲနဲ့တွဲဖြစ်တဲ့စိတ်တွေကပူလောင်တာပဲပူလောင်တယ်လောဘကလည်းပဲလူချင်းနှစ်သက်ပြီးပူလောင်တာပဲဒေါသကလည်းပဲအဲစိတ်ဆိုးစိတ်ပြက်ပြီးတော့သူကမှမနှထင်ရှားတာပူလောင်တာမောဟကတော့မိုက်မဲတူဝေပြီးတော့ပူလောင်တာမာနကတော့ထင်ကြည့်ပြီးတော့ပူလောင်တာစသည်ဖြင့် အဲသူသဘောနဲ့သူပူပူလောင်တဲ့သဘောတွေပါပူတတ်တဲ့သဘောတွေပူတတ်တဲ့အမျိုးမျိုးတွေပေါ့လေပူတတ်တယ်ပူလောင်စေတတ်တယ်နည်းအားဖြင့်ညင်ညူးစေတတ်တယ်အငြိအကျင်းနဲ့ထိလို့ရှိရင်အငြိအကျင်းကပေးသွားတာပဲအဲမိဖို့ကြောင့်တော့ဘာလို့အုံးမဲတော့ဘာလို့ဆိုစီထိပေးသွားတာပဲဒီနေ့နေရာတွေမှာလည်းအငြိအကျင်းတွေရှိရဲအဲဒါတွေကထိလို့ရှိရင် ပေးသွားတာပဲ သက်ကရိယာတွေမတော်ကားတွေပါလေအဲဒီမှာလည်းစက်စီတွေပါတယ်နဲ့ပေသောတာတွေရှိပါတယ်သူထိလို့ရှိရင်ပေသောတာပဲလူလဲဆိုအဲဒီလိုပဲလောဘဒေါသအစရှိသောတရားတွေသူတို့နဲ့တွဲပြီးဖြစ်ရင်အဲဒီစိတ်ဟာညင်နွမ်းသွားတယ်တဲ့မူလတုန်းကစိတ်ကစင်ကြယ်တယ်ပဂရိစိတ်ကစင်ကြယ်ပဂရိစိတ်ဆိုတာဘာလို့လဲပရိသေကလာခဲ့တဲ့ဝင်စိတ်ပဲပရိသေစိတ်ပြီးတော့ဆက်ဖြစ်နေတဲ့စိတ်ဝင်စိတ်တွေခေါ်တယ်အိပ်ပျော်နေတဲ့အခါအိမ်မောကြနေတဲ့အခါ အဲဒီခါပွင့်စေကြီးတဲ့စင်တန်းဖြစ်မာမသူမအငြိအငြိကြီးမရှိဘူးနိုးနေတဲ့ခါလည်းပဲရှေးဝီထီနဲ့နောက်ဝီထီနဲ့ကြားမှာပွင့်စိတ်တွေထိုက်ပြလို့တာရှိတယ်ဒါကတော့မထင်ရှားဘူးအိပ်ပျော်နေတဲ့ခါမှထင်ရှားအဲဒီစိတ်ကိုပပတရာပြိုးပြည့်စင်ကြဲတယ်ဆိုပြီးပြိုးပြည့်ဆိုတာစင်ကြဲတာပြောတာပါပဲအကြောင်းတောင့်တာတော့မဟုတ်ပါဘူး အဲဒီကျုပ်ကတော့ပါပါဒနာပြိုးပြက်ပါလို့ရှိရင်တကယ်ကိုတောက်နေတယ်ထိနေတယ်တို့အောင်လို့ပဲဟုတ်မလဲသူစင်ကြယ်တာပြောတာသူအငြိချင်းမရှိမလူးလဲတာပဲပြောတာနိဗ္ဗာန်မှာလည်းဒီလိုပဲဂါရတပုတ်မှာနိဗ္ဗာန်ကိုပါပါတော်ပပါလို့ဟောထားတာနဲ့อืมတချို့ကအဲဒီနိဗ္ဗာန်အကြောင်းလင်းကြီးဆိုပြီးတော့နေဟောကြတာဘယ်ဟုတ်မလဲသူကငြိချင်းမရှိတာပြောတာငြိချင်းမရှိလို့စင်ကြယ်တာကိုပြောတာ ကိလေသာတွေယုံနာခန္ဓာတွေငြိမ်းတာပဲမဖြစ်ဘဲနဲ့ငြိမ်းတာပဲဟာလားအကြောင်းရှိရမလဲသူကအကြောင်းကြောင့်အကျိုးတွေဖြစ်နေတာတွေအရဟတမေရဲ့စွမ်းကြောင့်အဲဒီကိလေသာတွေကုန်သွားလို့ယုံနာခန္ဓာတွေဘဝတည်နေမဖြစ်ဘဲနဲ့ငြိမ့်နေတာမဖြစ်တာကိုပြောတာမဖြစ်တာနိဗ္ဗာန်ပဲဘယ်ကလာပြီးအယောင်ရှိရမလဲဘာမှအယောင်မရှိဘူးသို့တော်လည်းပဲအဲဒီကိလေသာတွေနဲ့သူကတော့မတွဲဘူးသာဆင်ကျဲနေတယ် ဘယ်နည်းနဲ့မှမတွေ့ဘူးရောရောနှောလို့မဖြစ်ဘူးဒါကြောင့်သူ့ကိုစင်ကြယ်တဲ့စင်ကြယ်နေတဲ့အတွက်ကြောင့်တောက်ပန်နေတယ်လို့ဒေသနာတစ်ခုမှလည်းဆိုပါဗျာတင်စားပြီးဟောတာအဲ့ဒါကိုအချို့ကဟုံးမပြီးရောင်လင်းကြီးဆိုပြီးတော့နေပါရောင်လင်းကြီးဆိုလို့ရှိရင်တော့လို့ဆိုဟောလို့အလွယ်ကြီးပဲပါကဲဝင်နေပါရောင်လင်းကြီးပဲအဲ့ဒီခုစိတ်မှလည်းပဲတောက်ပနေတယ်ဆိုတာလေကိလေသာတွေနဲ့မရောလို့စင်ကြဲနေတာကိုပြောတယ်အဲစင်ကြဲနေတယ်တဲ့ အဲဒါအကြောင်းပြုပြီးအဲ့ဒီဒေသနာအကြောင်းပြုပြီးတော့อืมစိတ်ကိုကိလေသာတွေနဲ့မရောဘဲနဲ့ထားလိုက်ရင်ပြီးတာပဲစင်ကြယ်တာပဲဆိုပြီးတော့အဲတချို့ကဒီလိုဟောတယ်ထားနိုင်ရင်တော့ဟုတ်ပါတယ်ထားကမထားနိုင်ဘူးသီလသမာဓိပညာအကျင့်ကို မကျင့်မဲနဲ့စိတ်ကို စင်ကြယ်အောင်ထားလို့ပဲဒီလိုမှတော့စိတ်စင်ကြယ်အောင်ထားစိတ်ကိုကိုဆိုးရတာမှမဟုတ်ပဲ အဲစိတ်စဉ်ချင်းသင်ကြောင်ထားနေပေမဲ့လည်းနှိမ့်တဲ့စရာအာယုန်နဲ့တွေ့မနှိမ့်တဲ့ပဲပဲနေလိမ့်မှာတော့စိတ်ဆိုးစရာနဲ့တွေ့ရင်စိတ်ဆိုးတာပဲမဖြစ်ဘူးမှုစားအဲမှာထားလို့မရဘူးစိတ်ကိုဆိုးရတာမဟုတ်ထားနိုင်တာကတော့သမထဝိပဿနာဘာဝနာတွေနဲ့ပွားများအားထုတ်လို့ယဟန္တာဖြစ်မှာအဲဒီကြတော့ကိလေသာတွေကလုံးလုံးမရှိတော့ကင်းသွားအဲဒီမှာတော့စင်ကြယ်တယ်အဲဒီနီးမှထားလို့ရတယ်အဲဒီ င်ကြယ်တဲ့စိတ်မှာကိလေသာတွေတွဲလိုက်လို့ရှိရင်ဖြင့်ညင်နွမ်းတယ်မတွဲအောင်ထားပါလားဆိုထားလို့မဖြစ်ဘူးဘုရုဇဉ်ပုဂ္ဂိုလ်တွေထားလို့မဖြစ်သောတာပန်တောင်မှသာခသိမ်းထားလို့မဖြစ်ဘူးတရားနှလုံးသွင်းနေတဲ့အခါမှာဖြစ်တာอืมအနာဂံတောင်မှလည်းခါခါသိမ်းဖြစ်တာမဟုတ်ဘူးသူလည်းပဲသာမုကိလေသာတွေရှိသေးတာပဲယဟနာဖြစ်မှာပဲဆင်တိုင်းကျင့်လို့သမထဥပါဒနာနဲ့ဆင်တိုင်းကျင့်လို့ အရဟတမဉာဏ်ရောက်မှအဲ့ဒီမှာကိလေသာတွေအကုန်လုံးစင်ကြယ်တာအဲ့ဒီရောက်အားထုတ်ရတယ်အဲ့ဒါကိလေသာကပူလောင်စေတတ်တယ်နောက်တစ်ခုညင်နွမ်းစေတတ်တယ်စိတ်ကညင်နွမ်းစေတတ်ဒါကြောင့်သူကိလေသာလို့ခေါ်တယ်အဲဒီကိလေသာဝန်တို့ကြီးတဲ့သူကလောကဝန်တို့ကြီးတဲ့တင်စားပြီးပြောတာဝန်တို့ကြီးလေးတယ်လို့ပဲသူလည်းလေးတယ်ဝန်တို့ကြီးကမှသူအတိုင်းရှိရှိသေးတယ် သူကဆယ်ဗိဒါဆိုရင်ဆယ်ဗိဒါတလောက်ပဲလေးတာတည်းပုံမလေးဘူးอืมဣဒါ90ဆိုရင်လည်း90တလောက်ပဲလေးတာတည်းပုံမလေးဘူးပြီးတော့လောလောကရင်သူများကဲ့ရဲ့အကျုပ်ကခံရရတယ်ကဲ့ရဲ့ဝယ်ရှက်ဖွယ်တွေဖြစ်တတ်တယ်လောဘကြောင့်ဒါအရေးကြီးတယ်ဆိုတာသာမန်ပုဂ္ဂိုလ်တွေတဲ့တရားနှလုံးသွင်းအထုတ်နေတဲ့ပုဂ္ဂိုလ်တွေဒါအရေးကြီးတာ တရားဟောနေတဲ့ပုဂ္ဂိုလ်တွေဒါအရေးကြီးတာပဲတရားဟောနေတဲ့ပုဂ္ဂိုလ်တွေသူများတွေတော့လောဘဒေါသမောဟကင်းအောင်ဟောနေပြီးကိုကြတော့လောဘဒေါသမောဟတွေနဲ့အကြီးရောင်နေပေါ်နေတော့နေရာမကြဘူးသူကဒေါသကလည်းပို့ပြီးတော့လေးပါတယ်ဒေါသဖြစ်ချက်ချင်းပဲဆိုသိကိုလို့ရှင်ဖြင့်အဲလူများပြီးသွားတာပဲချက်ချင်းပြီးသွားတာမဒေါသတွေလည်းပဲမနှံပြူတတ်ပါလားချက်ချင်းပဲ ရက်ွယ်ကဲရက်ွယ်ဖြစ်သွားလွန်လွန်ကြီးကျူးတွေသွားပြုမိလို့ရှိရင်တော့လောကရင်ရာဇဝမှုတွေလည်းပဲသိပြီဒုက္ခရောက်နေတာပဲအကုသိုလ်ကံထားမြောက်ပြီးတော့ပဲလေးပါးကြာရောက်ဒုက္ခတွေလည်းရောက်နေတာပဲသူကအမှန်တန်လေးတယ်တဲ့လောဘဒေါသမောဟအဲ့ဒါတွေထားလာရတာတဲ့တတ္တဝရင်တတ္တဝရင်ဒါတွေထားနေရတယ်လေးမှမပြီးဘူးတချို့ကအဲ့ဒီလောဘဒေါသတွေဖြစ်နေတာပဲကြိုက် လောဘနဲ့လူချင်းနှစ်သက်ပါရပြီးစိတ်ကူးနေရတာကစိတ်ကူးများစိတ်ကူးထဲမှာအဆင်ပြေနေတဲ့ခါတော့သူဟာကြတယ်လို့ဖြစ်ပြီးတော့ပါရနေရတာအဲ့ဒီဝန်တော့ကြိုက်နေဒေါသနဲ့စိတ်ဆိုးနေတဲ့ခါညာတို့ကလည်းဖြစ်နေတဲ့ခါကြောက်ပေါ်မှာဒေါသဖြစ်နေတဲ့ခါဘေးကဖြံပြေလို့မရဘူးသူဒေါသဖြစ်နေရတာစိတ်ဆိုးနေရတာကသူအကြတာရှိတယ်လို့ဖြစ်နေအဲမောဟကလည်းမသိမလိမ္မာတဲ့ပုဂ္ဂိုလ်များအသိလိမ္မာရှိအောင်သူများကတိုက်တွန်းပေသိသဘောမကျဘူးသူကဒီတိုင်းနေရတာကသူကောင်းနေတယ်တော့အောင်းမင်း မာနအထင်ကြီးတာတွေတဲ့ပြောခဲ့တဲ့အဲဒီဥစ္စာတော့မာနအထင်ကြီးနေပြီဆိုမှတော့အဲဒီကပုဂ္ဂိုလ်အထင်မကြီးဘူးကပြောခဲ့တယ်မနာခဲ့တယ်သူကအဲသူလည်းသူလည်းနားလည်နေတာသိနေတာပဲသူများလာပြီးဆရာလို့ကမနာဆိုပြီးတော့သူကမကျင်တာဘူးမနာပြောခဲ့တယ်မာနလည်းခက်တာပါဒိဋ္ဌိကလည်းပဲသိုးတာပါပဲ။မှယူမှားနေပါတော့ပြင်လို့ပြုလို့မရဘူး။အဲဒီကိလေသာတွေအကုန်လုံးသိုးကြီးတဲ့ပါဝင်လေးတယ်တဲ့။အဲဒီကိလေသာတွေ နောက်လိုက်ပြီးတော့မတော်တာတွေပြုမိလို့ရှိရင်ပယ်လေးပါးကြပယ်ဆင်းရဲတွေနဲ့ဒုက္ခတွေတွေ့သွားနိုင်တယ်လူပြည်လောကပြန်ရောက်လာပြန်လို့ရှိရင်လည်းအသက်တူခြင်းအနာများခြင်းစသဖြင့်အဆင်မပြေတဲ့ဒုက္ခတွေခံစားရတယ်တဲ့ဝန်တို့ကြီးလေးတယ်ဒါကိလေသာဝန်တို့ကိလေသာရှိတော့ကုသိုလ်ကအကုသိုလ်ကနေဖြစ်ကုသိုလ်ကဖြစ်တာကလည်းတော်ပါသေးတယ် ကောင်းကျိုးတွေပြီးလူဝန္နာဘဝဖြစ်လာလည်းပဲဇာတိဇာပြာတိမရဏတော့မကင်းဘူးဒုက္ခတော့ရှိသေးတာအကုသိုလ်ကမှသိုးအကုသိုလ်ဝင်လို့ကြီးအကုသိုလ်ဝင်လို့ကြီးတက်လာလို့ရှိရင်တော့ဘယ်လေးပါးတွေကြာပြီဒီဒုက္ခရောက်တော့တာပဲခန္ဓာဝန်နဲ့ခန္ဓာဝန်ကလည်းကိလေသာနဲ့ကံရှိနေလို့ရှိရင်တော့ကိလေသာနဲ့ဒီသင်္ခါရဆိုကံရှိနေရင် ခန္ဓာရတဲ့ဖြစ်တော့တာပဲမဖြစ်ခင်လည်းမရဘူးခန္ဓာခန္ဓာကိုယ်ကြီးရရသွားတာဘဝတိုင်းဘဝတိုင်းကောင်းတဲ့ခန္ဓာလည်းရှိတယ်မကောင်းတဲ့ခန္ဓာလည်းရှိတယ်လူဘဝကနေကျင်တာလူဘဝလူခန္ဓာဟာကောင်းတယ်လို့ဆိုရမှာပေါ့ဒါပေမဲ့လည်းလူထဲမှာလည်းပဲအစဉ်တန်းလိုက်ပြီးတော့အင်း အချို့အချိုးမကြတဲ့လူခန္ဓာတွေတပြေးတာကိုအဲဒီလိုခန္ဓာများရှိရရင်လည်းအဲနေရာမကြဘူးအဲတတရရတင်းနေတယ်ရှိတဲ့ကိုယ်ခန္ဓာနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်တွေကအချိုးမကျတဲ့ကိုယ်ခန္ဓာမျိုးတဲ့ညာဝင်ပြီးတော့ထည့်ရမယ်ဆိုတောက်ကျကောင်းတာပဲတိရစ္ဆာန်နေတဲ့တိရစ္ဆာန်ခန္ဓာတွေကြည့်လိုက်ရင်လည်းကြောက်စရာကောင်းတဲ့တိရစ္ဆာန်တွေဖြစ်သွားမယ်ပဲတိရစ္ဆာန်တွေ နွားတို့ကျွဲတို့ခွေးတို့ဝက်တို့စသည်ဖြင့်အဲဒါတဲ့သုသာရိယမူကြီးတွေတောက်ကြကောင်းတာတွေဘိုးကောင်တွေအဲဒီကောင်တွေစသည်ဖြင့်ကြောက်ကြကောင်းတယ်သူကအဲလူတွေမမြင်ရတဲ့ပြိတ္တာတွေပါလေရှိတဲ့ယူဆိုးတာတွေအမှန်ဒုက္ခရောက်နေတာတွေငရဲတွေရှိတယ်အဲဒီခန္ဓာဝင်တွေကအမှန်လေးပါလေရထားလို့ရှိရင်ဒီခန္ဓာဝင်တွေနေရာစားကြောက်နေရတာပဲအစတုန်းက ဒီလိုခန္ဓာတော့ပြင်ဖြစ်ချင်ပါဘူးဒီလိုကိုယ်တော့အလိုမရှိဘူးဆိုမဲ့ကိုယ်ကိုယ်တိုင်ကဖြစ်နေမှာတော့ဘယ်နေမှာမတတ်နိုင်ဘူးဘယ်မှာသွားပြီလို့မရှိဘူးစွန့်လို့ရတာမဟုတ်ဘူးဟွန်းတော်ကြတာပဲသူစားဟွန်းတော်ကြတယ်ဆိုတာဒီခန္ဓာကိုယ်ကြီးဒီလိုရတာလဲဆိုရင်ဒီခန္ဓာကိုယ်ကြီးမွေးရင်ပြုစုနေရနေ့စဉ်နေ့စဉ်အစာကျွေးရတယ်အဲရေတို့ဘာလို့လည်းပဲတိုက်ပေးရတယ် ငွေကြေးတွေသုတ်သင်ရတယ်ရေမိုးချိုးပေးရတယ်ရမလေးတွေပါလေပြုပြင်ပေးရတယ်အစရှိသည်ဖြင့်ကိုယ်ခန္ဓာရဲ့ကောင်းစားရေးချမ်းသာရေးတွေအများအားကြောင့်ညာဆိုင်ပြီးပြုနေရတာပဲအဲခုလိုကိုယ်လည်းမဟုတ်ပဲသူများကိုယ်တွေပါရှောက်ပြီးပြုရတာလည်းရှိပါတယ်အဲဒီခန္ဓာဝင်တွေလေးတယ်အဲဒီဝင်တို့တွေသတ္တဝါတွေကထမ်းဆောင်နေရတယ်အဲဒါဘယ်တော့ကထမ်းဆောင်လာရတော့ဆိုဘယ်တော့ကရေတို့ကမ်းတာမရှိဘူးတဲ့ အဝိဇ္ဇာရှိရင်တဏှာရှိအဝိဇ္ဇာတဏှာယူသောအကြောင်းကြောင့်ဘဝတန်ရာတွေဖြစ်နေတဲ့ကာလပတ်လုံးထမ်းဆောင်လာခဲ့ပြီးမြင်မတွေ့နိုင်ဘူးတဲ့အဲဒီဝန်တို့ကြီး၃ပါးကိုခြာပြီးတဲ့ပုဂ္ဂိုလ်ကယန္နာပုဂ္ဂိုလ်ပဲဝန်တို့ကြီး၃ပါးခြာပြီးတဲ့ပုဂ္ဂိုလ်ဘယ်လောက်ကျင့်လို့ရှိရင်ဝန်တို့ကြီး၃ပါးကြတော့ပါပဲလေဝန်တို့ရှင်းတော့ပါပဲလေမေးတယ်အနုပါဒသရတော်ရဝတိတော်မိမိအကျိုးရှိရောဒီဖြစ်ပြီ အဲမိမိလိုအပ်တဲ့အကျိုးရောက်ပြီးတာအရဟတဖို့ပါပဲလမ်းဆုံးပဲဒါဆိုဖြစ်တဲ့အရဟတဖို့ရောက်ပြီးတော့အဲလမ်းဆုံးဖြစ်တဲ့အရဟတဖို့ဆိုရင်မိမိလိုရှိရတဲ့အကျိုးရောက်ပြီးပါတယ်လေပရိခိဏဘဝတာယောဇနောကုန်ကြီးသောဘဝနှောင်ကျိုးရှိပါတယ်လေဘဝနှောင်ကျိုးလောကမှာနှောင်ကျိုးမဲ့ကဘာလို့ဘာလို့ပြောလို့ရှိကြတယ်ဒီကြီးစကားလေးတွေပါ အဲ့ဒါကတော့လောကတွင်အချုပ်ချယ်မရှိတဲ့ဟာကိုရည်ရွယ်ပြီးတော့ပြောပါတယ်အခုဘဝနှောင်ကြိုးကတော့ဘဝသုံးပါးမှာကျိုးနဲ့ခြိထားတယ်လို့ပဲဒီနှောင်ကြိုးကကာမဘဝရူပဘဝအရူပဘဝဆိုတဲ့ဘဝနှောင်ကြိုးတွေရှိနေတယ်ဘဝနှောင်ကြိုးတွေရှိနေတော့ဘဝထဲမှာပဲထပ်ထပ်ထပ်ဖြစ်နေရဘယ်လေးပါးဆိုမဖြစ်ခြင်းမူဖြစ်ရတာလည်းတန်းနိုင်ဘူး လူလောကဖြစ်ရတဲ့ဝေဒနာသိရတယ်မတတ်နိုင်နာဒီလောကတွေလည်းဒီလိုပဲသင်ကြသိရတာပဲဇမားလည်းပဲဒီနေ့ကျသိရတာပဲမတတ်နိုင်ဘူးသူကအဲဒါတွေမကြည့်ခြင်းပဲလည်းသိရတာပဲနောက်ရိုးရရှိနေတော့နွားညာကျိုးနဲ့ကြည်ထားတော့ကျိုးတူတူဆိုလို့ရှိရင်ဖြစ်ရင်အဲဒီခြီးထားတဲ့ခြီးတိုင်းရဲ့အနီးပါးတွေနဲ့နေရာပဲမှမသွားနိုင်ဘူး ကျိုးရှိပြီဆိုရင်တော့ကျိုးရှိတယ်တော့တော်တော်လေးတော့သွားနိုင်တယ်ဒါလိုပဲဘဝနောင်ရိုးတွေကတင်းတင်းထီထားတဲ့နောင်ရိုးတွေကပယ်လေးပါးတွေမှာသွားနေအဲနည်းနည်းရှိတဲ့နောင်ရိုးတွေကလူဘဝနာဘဝစသည်ရောက်လာတဲ့တဲ့ရှိတာတွေကပြမလောကရောက်အာယူဘဝအာယူဘဝရောက်ဒီပြင်တော့နိဗ္ဗာန်တော့မရောက်နိုင်ဘူးတဲ့ဘဝနောင်ရိုးတွေရှိတယ်အဲဒီဘဝနောင်ရိုးတွေရှိတဲ့ကာလပတ်လုံးဘဝတန်းဖြစ်ပြီးဒုက္ခတွေရောက် အဲ့ဒီဘဝနောင်ကျိုးကုန်ပြီးတဲ့ပုဂ္ဂိုလ်ဟာဘယ်လောက်ကျင့်လို့ရှိရင် ကုန်သွားပါတယ်လဲကျင်းသွားပါတယ်လဲဒါကမေးဒါအမှန်တန်နေတဲ့ဥစ္စာတွေပါသစ္စကပရပိုက်ကြီးစောစောကသိထားမယ်မထင်ပါဘူးသူကဒါဟိုပါဠိတော်တွေမို့ညာနာကုန်နေပြည့်စုံတယ်သင်္ဃာနာတင်တဲ့မြေတွေကဖြစ်ဆက်ပြီးထည့်တာလက္ခဏာရှိပါတယ်သမရိညာဝိမု ക്ത မှန်စွာသိ၍လွန်မြောက်ပါပဲလေတဲ့အမှန်တိုင်းသိပြီးတော့လွန်မြောက်သွားပါပဲလေအဲ့ဒါကိုမေးပါတယ်ပြီးတော့မြတ်စွာဘုရားဖြေပါတယ်ဖြေတော့ဒီနေ့ကအဖြေနဲ့စိတ်မကွာတော့ပါဘူးနည်းနည်းပဲကွာပါတယ်ရံငယ်စီဣဒအေကိဝေဒနာဘိက္ခုရံငယ်စီရူပံဒီဒနာရပစ္စုပန္နဣဇ္ဇတံဗိဒံဩလာရိကံသုခမောဟိနာပဏိတမယံတုရေသနိကေဝါ နေတမမနေသောမတုနမေသောအာတဣဝမေရရဗုဒ္ဓသမပညာဒေတဝါနုဘာရဝိမုဒ္ဓဟောတိအဂိဝေဒနာအဂိဝေဒနာမြည်သောသစ္စကပရပိုင်အဂိဝေဒနာအဂိဝေဒနာအနွယ်ရှိသောသစ္စကပရပိုင်ဤရာဟင်္ဂါဘုရားဤသာသနာတော်၌ဘိက္ခုရာနေဘိက္ခုသံဃာဘိက္ခုရှုမြင်၍တရားကျင့်သုံးနေသောပုဂ္ဂိုလ်သည် ဒီဒါနာရပစ္စုပန်နာဒိဋ္ဌနာကပစ္စုပန်ဖြစ်သောဇာတံဝါအတွင်း၌မူလဖြစ်သောဗေဒဝါပြင်၌မူလဖြစ်သောအောလာရိကံဝါဒုက္ခမဝါအကြအနုမူလဖြစ်သောဒီနာဝဒုက္ခမဝါဒီနာဝပဏိတာဝါအယုတ်အမြမူလဖြစ်သောယန္တုရေတန်တိကေဝါနိဝေမူလဖြစ်သောယန္တိစီရူပါ အပြင်အလုံးစုံသောယုတ်သည်အဖြစ်ရှိသဗ္ဗရူပထိုလုံးစုံသောယုတ်ကိုနေတမမာတိဤဒီကငါဥစ္စာမဟုတ်ငါဥစ္စာနေဖြင့်ကာယဝေမဟုတ်၍၎င်းနေသောမတ္တမိဤဒီကငါဟု၍မန္ထောင်လောဝေမဟုတ်၍၎င်းနေသောမိအတ္တတိဤဒီကငါအတ္တမဟုတ်၍၎င်းဧဝံဤသို့သံဃောသဝတ္တယထာဥဒ္ဒဟောတိုင်းမြတ်စွာသမတ်ပင်

အဲရုပ်ရုပ်ခန္ဓာဟောသလိုပဲဝေဒနာပညာသင်္ခါရဝิญဉ်နဲ့ဒီတိုင်းမှာပဲခန္ဓာ၅ပါးလုံးအတိတ်ကအရင်ကရှိခဲ့တာတွေဒါတွေဟိုလောကကြီးရတွေလျှောက်စဉ်းစားဖို့မဟုတ်ဘူးကိုယ်တကူထဲမှာအရင်ကရှိခဲ့တဲ့ရုပ်တွေအရင်ကရှိခဲ့တဲ့ဝေဒနာတွေပညာတွေသင်္ခါရတွေဝิญဉ်တွေပြီးတော့နောက်ဖြစ်အောင်မဲ့ဥစ္စာတွေအခုလောလောဆယ်မြင်လိုက်ကြားလိုက်နဲ့ဖြစ်ပြီးတော့နေတဲ့ခန္ဓာတွေအတွင်း အတွင်းနဲ့စပြီးတော့ဖြစ်တဲ့ခန္ဓာတွေအပြင်နဲ့စပြီးတော့ဖြစ်တဲ့ခန္ဓာတွေအကျမ်းတွေအမှုတွေဒီမင်းမွေတွေအဲအယုတ်တွေအမြတ်တွေတဲ့အယုတ်ဆိုတော့အကုသိုလ်တရားတွေမကောင်းတဲ့ခန္ဓာတွေအမြတ်ဆိုတာတော့ကုသိုလ်တရားတွေကောင်းတာလေအဝေးနည်းရတဲ့အဝေးနံတရားတွေဆိုရင်အဝေးအောင်ပြုဖြစ်အနည်းအောင်ပြုဖြစ်အဲဒီတရားတွေတဲ့ယုတ်မှာတော့ဆိုရင်ကိုယ်ကိုယ်ထဲမှာတော့ ဝေးတဲ့ဆန်းနိုင်စားတွေချင်းအဝေးကဟာအနီးအနီးကဝေးရသူတို့ကရှိပါတယ်အဲဒီမိမိတဏ္ဍာကအဲဒီခန္ဓာ၅ပါးတရားတွေကိုမှန်နိုင်ပြီးရင်သူများတဏ္ဍာတွေကဒီလောကလုံးလည်းအကုန်လုံးသိတာပါပဲလူရင်းကကိုယ်တဏ္ဍာအရေးကြီးတယ်အဲဒီခန္ဓာ၅ပါးတရားတွေကို နေတမမဤဒီက ဟောက်စာမဟုတ်ဒါဟောက်စာအနေနဲ့ဘာယာနှစ်သက်ပဲမဟုတ်ဘူးရှေ့ပြသွားလို့ဆင်းရဲတွေပဲဒုက္ခကိုမြင်တာတဲ့ကြည်ကြည်ပြောရှိနေဆင်းရဲတွေပဲဖြစ်မှုပြမှုကမြင်နေစက်နေတာမြင်တိုင်းမြင်တိုင်းကြားတိုင်းကြားတိုင်းလျှောက်ပြီးတော့မှမှတိုင်းမှလည်းဖြစ်တယ်လားရဲ့တွေ့ရမှာဖြစ်နေပြလို့ကြီးနေတာမရှိဘူးမူလကကိုယ်ကိုနေရာချင်းဖြစ်စေသူများကိုယ်နေရာချင်းဖြစ်စေ ပါရနှစ်သက်လာခဲ့တာတွေရှိတယ်အခုယူမှတဲ့ခါကာလကျတော့မတိုင်းမတိုင်းကသူကအသေးဖြစ်ပြီးချက်ချင်းပြောက်သွားတာပဲဘာမှမရှိတော့ဘူးဘယ်သာယာဝယ်ရှိတော့မလို့ဘာမှအာကိုးဝယ်မရှိဘူးဒါကြောင့်သူကဆင်းရဲလို့ခေါ်တယ်ခံခဲ့တာရတော့မဟုတ်ပါဘူးဒီကံခံခဲ့တာတွေကတော့ဝေဒနာတွေပါပါတယ်ဒုက္ခဝေဒနာတွေဝေဒနာမှလည်းဝေဒနာ၃မျိုးတွေကဒုက္ခဝေဒနာတစ်ခုပဲခံခဲ့တယ်ဒီနေ့လည်းခံမဆုံးအဲလွန်ရင်းကတော့ဝိပဿနာဉာဏ်မြင်ကတော့ခဏမစက်ဖြစ်ပြန်နေလို့နှစ်သက်ပါဝယ်မရှိတာဆင်းရဲ အဲနေတဲ့သာဘာမရှိလို့ဆင်းရဲတယ်လို့မြင်ရမယ်အဲဒီလိုမြင်လို့ရှိရင်ငါဥစ္စာအနေနဲ့ตายရပဲမရှိဘူးငါဥစ္စာမဟုတ်ဘူးငါဥစ္စာအနေနဲ့ตายရပဲမလို့မဟုတ်တော့ဘူးဟိုကမြင်တာလေးနေတဲ့ตายရနေဟိုမှာမရှိဘူးချက်ချင်းပြောက်သွားတယ်ရတာလေးตายရနေမရှိဘူးချက်ချင်းပြောက်တာဘယ်ဟာမဆိုပဲချက်ချင်းချက်ချင်းပြောက်သွားတာလေရှိမှမရှိတာလေးကိုရှိတဲ့အနေနဲ့သိနေတာကိုခုလူတယောက်တွေ့တယ်ဆိုတာတော့ အဲဒီလိုတယောက်တွေ့တွေ့တော့မြင်တော့ကလည်းအဲဒီမြင်ရတဲ့ရုပ်တွေကပျောက်သွားပြီမြင်သိတာတွေလည်းပျောက်သွားပြီဒါပဲလေလို့ဒီကမဂရီပုဂ္ဂိုလ်တွေနေကအင်ဟာသူကပဲရောက်နေပြီအခုနေပဲရောက်သွားပြီဘာလုပ်နေလဲနောက်တစ်ခါပြန်လာလို့ရှိရင်လည်းသူပဲဆိုပြီးဒီလိုမြဲတဲ့အနေနဲ့ကျင်းနေတာကိုအဲဖြစ်တာပြတာမသိဘူးဒီတော့နေတဲ့ဆရာသားကအားကိုးစရာဖြစ်နေတယ် ဝိပဿနာရှုတဲ့ပုဂ္ဂိုလ်မှာဖြစ်တိုင်းဖြစ်တိုင်းနေမှာတော့ဖြစ်ပြီးပြောင်းဖြစ်ပြီးပြောင်းဖြစ်ပြီးပြောင်းနေဘာမှနှိမ့်သက်เสียသားရစရာအာကိုစရာနှိမ့်တာလားမရှိဘူးတဲ့ဆင်းရဲကြီးတယ်ပဲဒီခုဖြစ်ပြနေတာလည်းဆင်းရဲပဲနောက်ဘဝတွေဖြစ်ဖြစ်သွားအောင်မယ်ဆိုရင်လည်းဆင်းရဲပဲလူလောကဖြစ်ပြနေတာလည်းဆင်းရဲပဲနတ်လောကနတ်သားတွေနတ်သမီးတွေနတ်မင်းကြီးတွေနတ်မင်းပြားကြီးတွေဆိုတာလည်းဒါတွေလည်းမြင်နေကြတဲ့ဖြစ်ပြနေတာတွေဆင်းရဲကြီးတယ်ပဲဒီလောကလုံးဆင်းရဲကြီးတယ်ပဲဆိုနေတော့နေတာမှမှ ဧတံဣရိကာနမမငါယုတ်စာမဟုတ်ငါယုတ်စာနေခြင်းသာယာဝယ်မဟုတ်တဲ့ဆင်းရဲတရားပဲလို့ဒီလိုမြင်ရမယ်နေသောမိအတ္တဧသောနေသောဟမသနိဧသောဣရိကာဟာငါရေသမိဖြစ်၏ဟာငါရေနသမိမဟုတ်ဣတိဤသို့၎င်းအဲဒီဥစ္စာဖြည်းဖြည်းပြည့်နေတဲ့တရားတွေမမြဲတဲ့တရားပဲဘာမှ မာမာနထောင်လွှားကြမရှိဘူးတဲ့မာမာနထောင်လွှားနေဟိုရှိမှမရှိတော့ဘူးမာမာနထောင်လွှားကြမရှိဘူးအိဋ္ဌမမြဲတဲ့တရားတွေဒါအိဋ္ဌမြင်တာကိုပြောတယ်နာမေသောအာဒဧသောဤဒီကမေငါယနာတာအတ္တကောင်မဟုတ်အရိစတုန်းကတော့တစ်သက်လုံးတစ်ပေါ်လုံးအသက်ရှင်နေတဲ့ငါဟာရှိနေတယ်အောင်းမင်းလားခုမဟုတ်ဘူးอืม ဖြစ်ပြနေတဲ့တရားတွေပဲဖြစ်ပြီးပြတာမရှိတော့ဘူးအဲမြင်တာမြင်ပြီးပြောက်တာကြားတာလည်းကြားပြီးပြောက်တာကိုယ်တာကိုယ်ကြီးပြောက်တာဆန်းတာဆန်းပြီးပြောက်တာစိတ်ကူးတာစိတ်ကူးပြီးပြောက်တာဘာမှငါးကောင်နေနဲ့ဆွဲလန်းစရာမရှိဘူးတဲ့အဲသူသဘောအတိုင်းအကြောင်းအားလည်းဆိုတာသူဖြစ်ပြနေတဲ့တရားပဲအဲဒါငါအတ္တအနေနဲ့ ဆွဲလန်းစရာမရှိဘူးအနတ္တတရားပဲဆိုတာမြင်ရမယ်ဧဝံဤတို့ဧတံဤခန္ဓာ၅ပါးသဘောကိုယထာဥဒံဟုတ်တိုင်းမှသောသမပညာမှန်သောဒီသောဉာဏ်ပညာဖြင့်မှန်စွာသိတယ်ဆိုတာဘာလို့လဲဝိပဿနာပညာနဲ့မဲ့ပညာလဲဝိပဿနာပညာမဲ့ပညာဖြင့်ယထာဥဒံဟုတ်တိုင်းမှန်စွာသိသွားနိုင်ရည်၍အဲသောတာပတိမေမတိုင်းငါဝိပဿနာရှုခဲ့တယ်သောတာပတိမေနဲ့လည်းပဲ မြင်ခဲ့ပြီတဲ့မြင်ဆိုနိဗ္ဗာန်မြင်တာပါပဲနိဗ္ဗာန်မြင်တော့အပြင်နေသဒုက္ခအနတ္တတွေခိုင်ခိုင်မြဲမြဲသဘောကျခဲ့တရားဝိပဿနာဆက်ရှုမှရာဂာမိမဲ့လည်းနိဗ္ဗာန်မြင်ပြီးတော့နေသဒုက္ခအနတ္တမြင်ခဲ့တယ်တရားဆက်ပြီးတော့ဝိပဿနာရှုမှအနာဂါမိမဲ့လည်းနိဗ္ဗာန်မြင်ပြီးတော့နေသဒုက္ခအနတ္တတွေသိမြင်ခဲ့တယ်ဒါမပြီးသေးဘူးအရဟတမဲ့ အဲအနာဂတ်ဖြစ်ပြီးတဲ့ပုဂ္ဂိုလ်ဆက်ပြီးရှုမှတော့ဝိပဿနာဉာဏ်ကျင့်တာပြည့်စုံတဲ့အခါမှာအရာဓမဉာဏ်ဖြစ်ပြီးနိဗ္ဗာန်ကိုမြင်တယ်နိဗ္ဗာန်မြင်တော့အနိစ္စဒုက္ခအနတ္တသဘောတွေအပြည့်စုံသိသွားပြီတဲ့အဲဒီလိုဒိဋ္ဌာမြင်ပြီး၍အနုပါရဝိမုဒ္ဒအစွဲလန်းကင်းလျက်လွတ်မြောက်ပြီးဟောဒီဖြစ်၏စွဲလန်းမှုမရှိတော့ဘူးစွဲလန်းနေကုန်ကင်းဘောဓဂာနေသရဂာနေအနာဂာနေကတော့ အစွဲလန်းနေတာမกินသေးတဲ့ဟာကိုခုနပြောတဲ့ဆွဲလန်းနေပြန်နေတယ်ဝိပါဒနာ12ပါး၄ပါးဆွဲလန်းကသောတာပန်တရာကနိမ၄ပါးကျန်အနာဂါမ2ပါးဆွဲလန်းကျန်ဆွဲလန်းနေမกินမှုတဲ့အာဟာတမဲ့ရောက်တဲ့ခါကျဘာမှမဆွဲတော့ဆွဲလန်းနေကုန်ကင်းတော့နုပါဒဝိမု ക്ത ောဆွဲလန်းကင်းလျက်လွတ်မြောက်သည်ဟောတည်ဖြစ်၏အကိဝေဒနာအကိဝေဒနာအနွယ်စီသောသစ္စကပရပါ၏ အင်တာဝတဤမြအပြင်ဘိက္ခုယဟန်သည်ဘိက္ခုသံဃာဘိက္ခုရှုမြင်၍တရားထုတ်သောယောဂီပုဂ္ဂိုလ်သည်အင်တာဝတဤမြအပြင်ခိနာသောကုံမြသောအာသောရှိပြီးဖြစ်၍အရဟံယနာပုဂ္ဂိုလ်သည်ဟောဒီဖြစ်ပေ၏အာသောကုံလို့ယနာဖြစ်ပြီတဲ့ဥပိတာဝါကျင့်သုံးခြင်းကိစ္စလည်းပြီးပြီအတ္တကရဏီယပြုရသောကိစ္စလည်းပြုဝကိစ္စလည်းပဲ ပုံပါပြီပြီးပါပြီဩဟိတာသာတော့ချပြီးတော့ဝန်ထုတ်လည်းရှိဝန်ထုတ်ကိုလည်းချပြီးပြီကိလေသာတွေအကုန်လုံးမရှိဘူးဘာကိလေသာမှမဖြစ်နိုင်တော့ဘူးဘောဓဘာန္တရာကနာဂာနေမှာတချို့ကိလေသာတွေလုံးလုံးမဖြစ်တာတွေရှိပါတယ်ချို့ကိလေသာတွေကဖြစ်နိုင်တယ်ဒါကြောင့်နှလုံးသွင်းဆင်ခြင်ပြီးတော့လည်းကိလေသာတွေမဖြစ်အောင်ပယ်ရတယ်ဝိပဿနာရှုပြီးတော့လည်းပယ်ရတယ် ဉာဏပုဂ္ဂိုလ်မှာတော့ကိလေသာမှဖြစ်နိုင်မရှိဘဲနေလည်းမဖြစ်ဘူး။ဒါစိတ်ဓာတ်ကတမျိုးဖြစ်သွား။ဒါပေမဲ့လည်းဉာဏပုဂ္ဂိုလ်လည်းတရားတော်နှလုံးအခွင့်အခွင့်သာရင်အားလာလို့ရှိရင်တရားနှလုံးသွင်းပါတော့သမထအသာဖြစ်စေဝိပဿနာဖြစ်စေရှုပြီးတော့ဘလားသမပါတိကလည်းရောက်ပြီးတော့ဒီလိုနေတာပါပဲ။အလကားတော့နေပါဘူးလို့။ အဲ့ဒါခြားထားပြီးတော့ကိလေသာဝင်လို့ရှိတယ်ကိလေသာဝင်လို့ခြားပြီးတင်းသွားပြီအဲကိလေသာမရှိတော့ဘိသင်္ခါရခေါ်တဲ့ကံနေရှိကပြုခဲ့တဲ့ကံနေဒါနသီလတွေရှိတာပေါ့လေအဲ့ဒါတွေလည်းကျုံးပေးနိုင်တော့ကံစွမ်းတတ္တိတွေကုန်းသွားနောက်ထပ်အစ်စ်လည်းပဲကျုံးပေးနိုင်တဲ့ကံမရှိဘူးပြုတော့ပြုပါတယ်ဌာနပုဂ္ဂိုလ်လည်းပဲကုသိုလ်ရေးတွေပြုတာပါပဲအဲဝိညုံငယ်တွေပြုတယ်ဝိညုံငယ်ပြုတယ်ဆိုတာ ဥရဇင်တခါပုဂ္ဂိုလ်တွေပြင်ကုသိုလ်ရတာပဲအကောင်းကျိုးပေးတတ်တာပဲရဟနာပြုတော့အဲ့ဒါကုသိုလ်ရလုံးပြည့်ဘူးကျွန်းပေးတာကိုစိတ်တော့အတူတူပါပဲတရားဟောတယ်ဥရဇင်တခါပုဂ္ဂိုလ်တွေဟောတယ်ဒီလိုပါပဲကုသိုလ်တွေဖြစ်တယ်ဒီလိုစိတ်ပါတော့အရင်ဘုရဇင်တခါဘုရားတော်ကရဟနာပုဂ္ဂိုလ်ကစောစောကသူတရားဟောတယ်ဒီလိုကုသိုလ်စိတ်တွေနဲ့ဖြစ်တာရဟနာဖြစ်ပြီးတဲ့ခါကလာဟောတော့တယ်ဒီလိုစိတ်နဲ့ဟောရတာပါပဲဒါပေမဲ့လို့ အကျိုးပေးတတ်တဲ့သဘောမရှိဘူးလားကုသိုလ်မရှိဘူးကရိယာခေါ်တယ်ကရိယာစိတ်တရားနာတယ်ဒါပြီးတော့ဒီသီလလာပါတွေပိုးလျားနေလို့ရှိရင်ဖြင့်သတင်းသုံးပေါ်တွေပေးလူရဲ့ဒါဘုရုဇင်္ခအနေနဲ့ဆိုလို့ရှိရင်တော့ဒါနာကုသိုလ်ဖြစ်တာပေါ့အဲဒီယဟနာပုဂ္ဂိုလ်ယဟနာမရှိခင်ကပေးလူလို့ရှိရင်ဒါနာကုသိုလ်စေရနာဒီတိုင်းဖြစ်တာပါပဲ။ ချမ်းသာစေလို့တဲ့မေတ္တာရှိသွားပြီးတော့ပြိလူတာဖြစ်မယ်တနာလို့ပြိလူတာဖြစ်မယ်အာကုသိုလ်တဲ့အနေနဲ့ပြိလူတာဖြစ်မယ်ဘယ်လိုပြိလူပြိလူလဲစေရနာကုသိုလ်စေရနာတွေပဲစောစောကဖြစ်တယ်ဉာဏ်နာဖြစ်တဲ့ခါကျလည်းဒီစေရနာမျိုးပါပဲရှိတာကတော့ဒါပေမဲ့ကျွန်းပေးတာတော့ဒါကုသိုလ်မဖြစ်ဘူးကုသိုလ်လုံးလုံးမပြုတာမဟုတ်ဘူးဆိုတော့အဲဝိပဿနာလည်းရှုတာပဲဝိပဿနာရှုဘုရုဇင်တခါခိုက်တာတော့ရှုတယ်ကုသိုလ်တွေကုသိုလ်ဝိပဿနာတွေဖြစ်တယ် ယဟနာရှုနေတော့ကရိယာတွေဖြစ်နေကုသိုလ်မဖြစ်ဘူးဒါကြောင့်အရဟတမေရောက်ပြီးယဟနာဖြစ်သွားလို့ရှိရင်ဘဝအကျိုးကိုပေးရတဲ့ကံလည်းမဖြစ်ဘူးကံသေးလည်းမဖြစ်ဘူးလေကောင်းတွေကလည်းကျိုးမပေးနိုင်တော့ဘူးဘာလို့လဲတော့အစွဲလန်းကိလေသာမရှိလို့အစွဲလန်းရှိမှပြကုသိုလ်အကုသိုလ်ကံတွေအကျိုးပေးတာဆဲလန်းမရှိတော့အကျိုးကိုမပေးနိုင်တော့ဘဝဘဝတည်းဖြစ်ကအကျိုးမပေးနိုင်တော့ဒါကြောင့် ဘိသင်္ခါရခေါ်တဲ့ဝန်တို့ကြီးလည်းချပြီးပြီးกินသွားပြီတဲ့ဘိသင်္ခါရရှိမှဘဝတိယုံနာခန္ဓာကြီးဖြစ်မှာပေါ့အဲဒီယုံနာခန္ဓာခန္ဓာဝင်ကြီးလည်းချပြီးပါပြီတဲ့ဗိနိဗ္ဗာန်စံတဲ့သူရိစိတ်ချားမဲ့မှာဖြစ်မဲ့ခန္ဓာတွေမဖြစ်လာတော့တခါလေခန္ဓာဝင်ငြိမ့်မှာသူရိစိတ်မရောက်ခင်တော့ညာနာမှာလည်းခန္ဓာတွေရှိနေသေးတာပါပဲခန္ဓာဝင်ကြီးထားရတော့မှာပဲသူလည်းအဲ့ဒါကြီးကတော့အဟောင်းနဲ့သူကတော့ ညာနာမဖြစ်ခင်ပရိသေတွေကရလာတဲ့ရှေးကံကြောင့်အကျိုးပေးပြီးတော့လက်လုံပြီးတာဖြစ်နေတာကြီးငယ်များပြစ်လိုက်မှတော့လက်ကလွတ်လိုက်သူ့အချိန်ရှိသလားပြေးတော့တာပဲအဲ့လိုပဲသူကရှေးကကံကအကျိုးပေးထားလို့ကံရှင်ရှိသလားဒုနာခန္ဓာရဲ့ဆက်ပြီးတော့အစဉ်အပြည့်ရှိနေတာတဲ့အဲ့ဒီဟာတော့ဘယ်သူမှမပယ်နိုင်ဘူးမတတ်နိုင်ဘူးအဲ့ဒီဒုနာခန္ဓာတွေကတော့ရှိနေတာဖြစ်ပြနေတာပဲဝိညာဉ်တန်၊အိုနာခြင်းတန်၊နာတာပဲ။ သိဉ္ဒံသေးတာပဲဒါပေမဲ့ဉာဏပုဂ္ဂိုလ်နဲ့တရားနဲ့နှလုံးသွင်းနေလို့တက်တာတာမလို့တော့တက်တာပါလေအဲပြိဋိဘာသုရိယနောက်ကာလမှာဖြစ်မဲ့ခန္ဓာဝင်တော့ရင်မရှိဘူးမဖြစ်နိုင်တော့ဘူးတဲ့ခန္ဓာဝင်လည်းပဲကျသွားပြီတရားမြာလုံးထမ်းလာခဲ့တဲ့ခန္ဓာဝင်ကြီးတဲ့ဒီမှာကျသွားတယ်ပေါ့သွားတယ်မနလေးနဲ့တဲ့စကလုံးမှာပဲအနုပါဒသရထော ရောက်ရပြီးတော့မိမိလိုရှိရသောအကျိုးရှိတယ်မိမိလိုရှိတဲ့အရာတစ်ခုဆိုတဲ့အကျိုးလည်းပဲရောက်ပြီးပါပြီတဲ့ဒါကတော့ရှင်းနေပါကျေချဲဖို့မလိုပါဘူးပရိခိဏဘဝသံယောဇနာကုံပြီးတော့ဘဝနှောင်ကျိုးရှိပြီဘဝနှောင်ကျိုးလည်းကုံသွားပြီဒါလည်းခုနကဟိုရှိရပြောခဲ့တာ ਨੇ ပေါ်လွင်နေပါပြီဘဝနှောင်ကျိုးဆိုတာတဏှာပဲတဏှာကိလေသာကင်းတော့ဘဝမှာမှဖြစ်နိုင်တော့ အနုပါဒအင်းသမ္မာရိညာဝိမု ക്ത မှန်ကစားသိ၍လွတ်မြောက်ပြီးဟောဒီဖြစ်၏အမှန်တိုင်းသိလို့ရှိရဝိပဿနာရှိစဉ်ကအနိစ္စဒုက္ခအနတ္တအမှန်တိုင်းသိပြီးတော့နိဗ္ဗာန်ကိုအမှန်တိုင်းမြင်တယ်သောတာပန်လည်းအမှန်တိုင်းမြင်တာပဲသရဂံလည်းအမှန်တိုင်းမြင်တာနာဂံလည်းအမှန်တိုင်းမြင်တာအဲဒါနဲ့အရဟတမေအမြင်ကြမှာပြည့်စုံစုံမြင်သွားအဲဒါကြောင့်အမှန်တိုင်းသိမြင်ပြီးတော့ လွန်မြောက်သွားပါပြီတဲ့။တမ္မပညာတမ္မအညာယမင်္ဂလာသိပြီးတော့ဝိမု ക്ത ောလွန်မြောက်သွားပြီ။အဲလမ်းမှန်တိုင်းတကယ်အမှန်တိုင်းသိပြီးတော့လွန်မြောက်တာ။ဧဝံဝိမု ക്ത စိတ်တော်ခေါ်အဲ့ဒီဝေဒနာဘိက္ခုဒီအနုတ္တရိယေသမဏေတောဟောဒီသဒ္ဒနာနုတ္တရိယေနသီဝရနုတ္တရိယေန ဝိမု ക്ത နုတ္တရိယေနာမြတ်စွာဘုရားအဲဒီရဟနာရဲ့ဂုဏ်ကိုဆက်ပြီးတော့ဟောရတယ်။အကိဝေဒနာအကိဝေဒနာနွယ်ရှိသောသစ္စရပရကဧဝံဝိမု ക്ത စိတ်တော်ဤဆိုခဲ့ပြီးသောဤဖြင့်လွတ်မြောက်ပြီးသောစိတ်ရှိသောလွတ်မြောက်ပြီးသောစိတ်ရှိသောဘိက္ခုယဟန်ဤဘိက္ခုယဟနာပုဂ္ဂိုလ်သည် တိဟိသုံးပါးသောနုတ္တရိယဟိအလွန်ကဲမရှိအမြတ်ဆုံးဖြစ်သောဂုဏ်တို့နှင့်တမနာတော်ပြည့်စုံနေဟောဒီကိအနုတ္တရိယကိုအမြတ်အမြတ်ဂုဏ်သုံးပါးနဲ့ပြည့်စုံတယ်အနုတ္တရိယဘာတွေတုံးဆိုသာသနာနုတ္တရိယနာမြင်ခြင်းအမြတ်ဆုံးဂုဏ်နဲ့၎င်းမြင်တဲ့မှာအမြတ်ဆုံးဂုဏ်အဲ့ဒါလည်းပြည့်စုံသွားပြီပရိဒါနုတ္တရိယနာကျင့်ခြင်းအမြတ်ဆုံးဂုဏ်နဲ့၎င်း ကျင့်ကျင့်ကျင့်တဲ့ကျင့်ထဲမှာလည်းအများဆုံးကုန်နဲ့ပြည့်စုံသွားပြီဝိမု ക്ത နုတ္တိယနာလွတ်မြောက်ခြင်းအများဆုံးကုန်နဲ့၎င်းသမဏာတော်ပြည့်စုံပြီးဟောတည်စေ၏အဲဒါသနာနုတ္တိယပฏิဝရနုတ္တိယဝိမု ക്ത နုတ္တိယနုတ္တိယကောင်၃ပါးနဲ့ပြည့်စုံတယ်သာသနာနုတ္တိယဆိုတာဟောအနုတ္တိယသုံးပါး ဘုဒ္ဓဘာနုတ္တိယ6ပါးရှိတယ်အဲဒီ6ပါးထဲမှာဒသနာနုတ္တိယဆိုတာပါတယ်အဲဒီဒသနာနုတ္တိယကတော့ဒီကတော့ခရာဖူးမြင်ရတာလေပဂတိမျက်စိအမြင်နေပါပဲခရာဖူးမြင်ရတယ်သံဃာဖူးမြင်ရတယ်သေရော်တွေဖူးမြင်ရတယ်ဒါအနုတ္တိယမြတ်တာပဲလောကမှာဒီခေတ်တုန်းကမင်းကမင်းသားနဲ့မင်းတွေပါလေလှဲ့တိုင်းပြည်လှဲ့တဲ့ခါကာလတွေမှာ မြင်ကြတာဒါအမှန်ခဲခဲချင်းကြည့်ရတာပဲအခုလည်းပဲကြည့်တာကဟိုနိုင်ငံအထူးခြားခြားမင်းနေခန်းနာနာလာလို့ချင်းဟောပြီးတော့ကြည့်ကြအဲဒါကောင်းတယ်ထင်ပြီးတော့ကြည့်ကြတာဒီတော့ကဆင်းရနာမြင်းရနာတွေအဲဒီလိုဟာတွေလည်းအထူးစားအနေနဲ့အမော်မြတ်အနေနဲ့ကြည့်ကြတယ်ခုခုကာလတော့ဆင်းနေမြင်းတွေကလည်းအောက်တန်းကြတာကူကသူလည်းကောင်းတဲ့အရင်ထားတွေကပေါ်လာတာနဲ့อืม မော်တော်ကားယင်တို့နေညာတို့ယင်တွေအကောင်းတွေပေါ်လာအဲဒါတွေလည်းထူးဆန်းနေမမြင်ဘူးကြီးရတာလည်းခုတော့ကြာတော့လည်းရိုးကုန်ပါပြီပေါ်နေတာနဲ့အဲဒီလိုပဂရိမျက်စိနဲ့ရိုးရိုးတန်းတန်းလောကအမြင့်မြတ်တွေမြင်ရရွှေငွေစင်ကြောက်စားပြီးတွေမြင်ရဒါတွေအမြတ်မဟုတ်ဘူးတဲ့စေကြဝဠိမင်းစကြရဏကြီးမြင်ရတာတော့အမြတ်မဟုတ်ဘူးတဲ့ဘာမြင်ရတုံးဆိုတော့ ဘုရားကိုမြင်ရတာမြတ်တယ်ဘုရားသက်တော်တရားရှိတယ်လည်းဆိုပြီးပူရတာမြတ်တယ်ဒါလည်းပဲကြီးညိုတဲ့စိတ်နဲ့ဖူးမှပြင်ပါမကြီးညိုတဲ့စိတ်နဲ့ပြင်မှရင်အကုသိုလ်ပြင်ဘူးအဲကြီးညိုတဲ့စိတ်နဲ့ဖူးတဲ့ပုဂ္ဂိုလ်ကမြတ်တယ်မြတ်စွာဘုရားကြီးညိုတဲ့စိတ်နဲ့ကြည်ယုံနေပဲသွားကောင်းများစွာလိုက်ပြီးတော့ကောင်းကျိုးတွေပေးနိုင်တာကိုသံဃာဝဆင်းကလည်းလုံးမြဆင်းရဲ့အကြောင်းဖြစ်တယ်ဘုရားတဲ့တော်ကမထကုံဒီပစိဒ္ဓဆိုတာ ။ညာကြားဘူးကြပါလေတရားဟောတဲ့ပုဂ္ဂိုလ်တွေခဏခဏဟောရတာသူ့အထူးတွေကောင်းတယ်လို့။ညာဒီကနေ့အိမ်ပြင်မှာထုတ်တာအိမ်ထဲမှာသိရင်အတာမေးလာတဲ့ပုဂ္ဂိုလ်တွေအိမ်တွင်းပစ္စည်းတွေမြင်သွားလို့ဆိုတော့ဆိုပြီးသူ့အဖေကတစ်ထေကြီးကသူ့ပစ္စည်းတွေလူသိပုံဆိုတော့မြင်မဲ့ထွက်ပြီးတော့ထုတ်တာ။ညာစွာဗျာမြင်တော်မူတာနဲ့အဲသူအကြောင်းကိုမြင်တော်မူတာနဲ့ အဲဒီမှာဆုံးခိုင်းရင်ကြွရတာအကြောင်းကြီးတော်တွေပါလေမြင်တဲ့အခါမှာသူကလှည့်ပြီးတော့ကြည့်လိုက်တော့မြတ်စွာဘုရားမြင်တယ်ကြီးညိုတယ်သောသောတုန်းကလည်းဘုရားရဲ့ပါလေသူမသိပါဘူးอืมဒါတော့ကြီးညိုပဲကောင်းတဲ့ပုဂ္ဂိုလ်တဲ့တုန်းရှိကမဖူးကြရဘူးသူဖေကလည်းဗုဒ္ဓဘာသာမဟုတ်တော့ယမနာမိုက်စာရိတိလို့ပြောမှပေါ့လေသူကယမနာယူတယ်အဲဒီတော့ဘုရားကြီးကိုသူကိုယ်တိုင်နဲ့မသွားဘူးသူသားတွေပဲရောက်ရမလဲ မရပါဘူးမရအောင်တမင်ကားကိုလုပ်ရတာဒီလိုပါလေယူမှနေပြီဆိုမှတော့ကိုယ်ယူရအကောင်းမှပြီးတော့ကိုယ်ယူပြက်သွားမှစိတ်ဆိုးရင်တော့သူစားဟုတ်ကြံတာကောင်းယူများလွဲလို့ချင်းအဲအခုမှမြတ်စွာဘုရားဖူးရတယ်လို့ခုတော့ငါလည်းဘာမှ မတတ်နိုင်ဘူးပြီးတော့မှပဲလို့ဆိုမြတ်စွာဘုရားအာရုံပြုကြီးညိုပါတယ် အဲဒီမကြခင်မင်းမြတ်စွာဘုရားလည်းကြွသွားရောမကြခင်မဲ့သူွယ်လွန်သွားတာပြီးသွားတာပဲဒါဝိနနာဒီမှာနာသာဖြစ်တယ်နာသမီးချွေရနေနဲ့ဘဝိမာန်နဲ့တခါအကြီးကျယ်အဲဒါမြတ်စွာဘုရားနင်းယုံညလေးလဲဥတော်မရှိနိုင်ဘူးနင်းယုံညလေးတင်အဲဒီလိုကျိုးပြေတယ်ညင်ယုံတဲ့စိတ်နဲ့ညင်လို့ရှိရင်မလာဟန်ကြဘုရားလာတဲ့စေတီတော်တွေပါတယ်ဆိုရင်ဒီလိုပါပဲ ညိုတဲ့စိတ်နဲ့မြင်ုံလေးနဲ့လည်းပဲယူမနိုင်တာပဲလက်ဝိတ္တပါလည်းဖြစ်ယူသေးပြင်ပြောကြမလို့သာသနာ့နုတ္တရာတဲ့ကညိုတဲ့ပုဂ္ဂိုလ်တွေမညိုတဲ့ပုဂ္ဂိုလ်တွေမြင်တော့ပြင်းမှပြီးအကုသိုလ်တွေဖြစ်မယ်အခုစေတီတော်တွေမြင်စေတီတော်တွေအဖိုးရနေပါတယ်သိမြင်တော့อืมဒါတွေကစီဝါရေးတွေပြည့်စည်ကုန်တာပဲဆိုပြီးသူကပြင်းမှတာကိုသူကအကုသိုလ်တွေဖြစ်မယ်ဒီလူတွေကတော့ အဲ့ဒါဖရာဖူးမြင်ရတာတဲ့တန်ဃာတော်ဖူးမြင်ရတာတဲ့သာသနာ့လူတူရဖြစ်တယ်နောက်တရားဘက်ကဆိုလို့ရှိရင်တတိုင်းပရိဘာနမိတ်အာယုန်နေမြင်ရတာတဲ့သာသနာ့လူတူရပဲအဲဘာဝနာဘာဝနာတရားလူတူရပါတယ်အခုနိဗ္ဗာန်တော့မပါဘူးအဲ့ဒီမှာနိဗ္ဗာန်တရားအသင်္ကန်းမမြင်ဘူးအဲ့ဒီကပြကြတာအခုဒီမှာတော့ဉာဏ်နာပုဂ္ဂိုလ် သောတာပတ္တိမဲ့ကလေးကနိဗ္ဗာန်မြင်လာတာဗราမိနဲ့အနာမိနဲ့အောက်မဲ့သုံးပါးဖြင့်နိဗ္ဗာန်မြင်ခဲ့ပြီးနောက်ဆုံးအရဟတမေအရဟတကုဖြင့်နိဗ္ဗာန်မြင်တယ်အဲဒီနိဗ္ဗာန်မြင်လာ အမြတ်ဆုံးမြင်ရင်းပဲသောတာပတ္တိမဲ့နဲ့မြင်ရင်းကိုလည်းမြတ်လာပါပြီဆိုတော့သူ့တဲ့ဗราမိနဲ့အနာမိနဲ့အရဟတမေမြင်နေရရှိသေးလို့သူအမြတ်ဆုံးတော့မဆွာသေးဘူးပေါ့လေလောကအမြင်နေတဲ့တော့ အကုန်လုံးနဲ့ပါပါတယ်သောတာပတိမဲ့မြင်ကိုနေရာကြပါပြီအာကိုရရလာပါဒီကိုတရားထုတ်ရတယ်ဒီသောတာပတိမဲ့ဖြင့်နိဗ္ဗာန်မြင်အောင်လို့ကျူစာအားထုတ်ရအရဟတမဲ့ဖြင့်မြင်လို့ရှိရင်တော့အဲ့ဒါကတော့အများဆုံးပဲသာသနာ့နှုတ်တရားကုန်နဲ့ပြည့်စုံပြီတဲ့ပฏิပဒါနှုတ်တရားအများဆုံးအကျင့်ကတော့အဲမဲ့ကျင့်ပဲမဲ့ကျင့်မကင်ရှိပါကျင့်ပฏิပဒါနှုတ်တရား အဲရှိကဝိပဿနာဉာဏ်နဲ့ချင်းရှုလာခဲ့တဲ့အရဟတမေရောက်မဲ့ကျင့်နဲ့ပြည့်စုံလာတဲ့ကပရိဒါအကျင့်ထဲမှာအများဆုံးပဲတဲ့ဒီပြင်ကျင့်နေမျိုးမျိုးရှိတာပေါ့လေသာသနာ့ဘာကျင့်နေတော့ဖယ်ထားရပါတော့သာသနာတွင်ကျင့်နေတယ်ဒီလားလောက်ကလေးကျင့်နေတာရှိတယ်ဒါနလောက်ကျင့်နေတာရှိတယ်ဒါတွေလည်းကောင်းတော့ကောင်းပါလေဒါမှလည်းအများဆုံးနေမဟုတ်ဘူးပေါ့သူက သမထလောက်သမာဓိဖြစ်ရုံလောက်သမထဘာဝနာတွေရှုနေတာရှိတယ်ချို့မေတ္တာလေးလောက်ပေါ့ချို့ဘုရားနုစတိလောက်ချို့တတိလေးတွေစိတ်ဒါလေးတွေကတော့အများဆုံးနေမှုသူကတော့ကောင်းတော့ကောင်းပါရဲ့ကောင်းလို့တော့ကောင်းပါရဲ့မမြောက်အဲဝိပဿနာရှုတယ်ဆိုရင်လည်းဝိပဿနာအစင်မှပြောင်းရှုနိုင်မှပရိသံ၄ပါးနည်းနဲ့ဝိပဿနာရှိခိုးယုံနာနေဖြစ်ပျက်တွေကိုရှုနိုင်တယ်လို့ရှိရင်ဥရိယဗျာညာစသည်ဆိုရင်မြင့်မြတ်နေပါပြီဒါပေမဲ့ညာဆုံးတော့မဟုတ်သေးဘူး အဲဒီကဘင်္ဂညာဘယ်ညာအာရိနောကနေဗိညာညာတစ်ဆင်းနဲ့တစ်ဆင်းမြင့်လာတာပါပဲမောဇိတုပြလာညာပဋိသင်္ခါညာသင်္ခါရုပ္ပခါညာဆိုတော့ဝိပဿနာညာနဲ့မှသူကအမြင့်များဆုံးလို့ဆိုရမှာပါပဲသူရဲ့ညာကနည်းနည်းပဲပြီးတော့အဲဒီသင်္ခါရုပ္ပခါညာကျင့်တာပြည့်စုံတဲ့အခါမှာနုလောမဥဒ္ဒနာဂามနိဥပဒနာဖြစ်ပြီးတော့ အရိယာမဲ့ခြင်းနိဗ္ဗာန်မြင်သွားတယ်တဲ့သောတာပတိမဲ့ခြင်းနိဗ္ဗာန်မြင်တယ်အဲ့ဒီအကျင့်အဲ့ဒီကျင့်ဟာမြတ်သောကျင့်ပါပဲမြတ်သောကျင့်ပဲဒါပေမဲ့အမြတ်ဆုံးတော့မဟုတ်သေးဘူးနောက်ဆုံးအရဟတမေရောက်ကျင့်တယ်ကျင့်အရဟတမေတိုင်အောင်အကျင့်ကအမြတ်ဆုံးပဲတဲ့ပရိပဒနုတ္တရိအမြတ်ဆုံးကျင့်တယ်လည်းပြည့်စုံသွားပြီအဲ့ဒီရောက်အောင်အထုတ်ကြမှာဒီနေ့ကြဒီရောက်အောင် ဝိမု ക്ത နုတ္တရိယဝိမု ക്ത လွတ်မြောက်တာတဲ့တရင်ကဝိမုသက္ခဏလွတ်မြောက်တာရှိတယ်ဝိခာမနာဝိမု ക്ത ကွာတော့အရင်လွတ်မြောက်တာရှိတယ်အဲသမုတ်စေရဝိမု ക്ത ပฏิပဒတိဝိမု ക്ത နေတရဏဝိမု ക്ത ဒါတွေဝိမု ക്ത လွန်မြောက်စာတွေ၅မျိုးရှိတယ်ဒေငါဝိမုတ်ကတော့ကုသိုလ်စိတ်တွေဖြစ်တဲ့အခါကာလမှာအကုသိုလ်တွေကလွန်မြောက်အိဋ္ဌလို့ရှိရင်အိဋ္ဌဆွဲလာနေတာလွန်မြောက်နေတယ်ဒီလိုပါတယ်လွန်မြောက်နေတာတွေပါပဲဒေငါဝိမုတ်တွေဒါတွေကတော့သမထဇာနေဖြစ်နေတဲ့အခါသမာဓိဖြစ်နေတဲ့အခါကာလတွေကိလေသာတွေဝေးကွာပြီးတော့နေတယ်ကိလေသာတွေမှာလွန်မြောက်နေတယ်လို့ဆိုရတယ်ဝိပါမနာဝိမုတ်အင်းဝိကမနာဝိမုတ်တဲ့ကတော့ဒေငါဝိမုတ်ဝိပဿနာဝိမုတ်ကပို့ပြီးတော့မြင်းမြတ် သမုစေရဝိမုတ်ကတော့အရိယာမဲ့ဖြင့်နိဗ္ဗာန်အာရုံပြုပြီးတော့လွံ့မြောက်တာဒါသမုစေရဒါဝိပဿနာရဲ့သူကမြင်းမြတ်နေတရဏဝိမုတ်ဆိုတာနိဗ္ဗာန်ပฏิပါဒဝိမုတ်ဆိုတာကတော့အရိယာဖို့ပဲဟုတ်အရဟတဖို့သောတာပတိဖို့လည်းမြင်းမြတ်တာလည်းဗလာဟိဖို့နာမီဖို့အဲမြင်းမြတ်တဲ့ဝိမုတ်တိတွေပါပဲ။ အရဟတဖို့ကတော့ဖြင့်အမြင့်မြတ်ဆုံးပဲအရဟတဖို့ဝိမု ക്തി အဲဒီဝိမု ക്തി နဲ့လည်းပြည့်စုံတယ်အေဝံဝိမု ക്ത စိတ်တော်ကိုအဲ့ဒီဝေဒနာဒိဋ္ဌုသတ္တရတံယေဝသကရောတိဂရုံဂရောတိမာနေတိဘူဇေတိဘုဒ္ဓောသောဘဂဝါဘောရာယဓမ္မနေတိတိ သံတော်သောဘဂဝါဓမ္မသာဓမ္မံဒေသတိသံတော်သောဘဂဝါဓမ္မသာဓမ္မံဒေသတိသင်္တော်သောဘဂဝါတရဏဓမ္မံဒေသတိပရိနိဗ္ဗုဒ္ဓသောဘဂဝါပရိနိဗ္ဗာနာယဓမ္မံဒေသတိအကိဝေဒနာအကိဝေဒနာအနွယ်ရှိသောသစ္စကပရပဧဝံမုဒ္ဒစိတ်တော့ဤသို့ဤဆိုခဲ့သည့်အတိုင်းလွတ်မြောက်သောစိတ်ရှိသောဘိက္ခုယဟနာယဟမိ သကတကတံဤဝါမြတ်စွာဘုရားကိုယ်တော်လည်းသကရောတိယောသေးပြုဤကရုကရောတိအလေးပြုဤမာနေတိညာတို့ဤပူဇေတိပူဇော်ဤအဲမြတ်စွာဘုရားကိုယ်တော်လည်းအယောသေးလေးမြတ်ပြုပြီးတော့ပူဇော်ပါတယ်ပူဇော်ပုံလေးကဗုဒ္ဓဘာဝကဘောဓဓမ္မတွေသိတယ်ပြောရပြန်ဘုရားရှိခိုးကြတယ်များနေပါလိမ့်မယ်မနာကောင်းတယ် ဘောဂကောကျွန်ုပ်တို့အများကြီးအာထာကိုဝေယစေဖြစ်တော်မူသောထုံများစွာဘုရားသည်ဘုရားသစ္စာလေးပါးမှန်တရားကိုပိုင်းခြားခြင်းနှင့်သိမြင်တော်မူပြီးရှိပြီ။ဘောရာယဘတ်တော်အများကျွန်ုပ်တို့အားလည်းလာတူစွာသိမြင်ကြပါစေခြင်းအကျိုးကဓမ္မသစ္စာလေးရန်တရားမှန်ကိုေဝိတိကရုဏာစေသောပညာဖြင့်ဟောကြားတော်မူခဲ့ပါပဲ။အဲဒီလိုလည်းပဲအာယုံပြုပြီးတော့ပူဇော်ပါတယ်တဲ့မိမိ အကျင့်ပရိပါပြည့်စုံလာတော့မြတ်စွာဘုရားကအလေးမြတ်ပြုပြီးတော့ရှိခိုးပုံပူဇော်ပုံအယုဒ္ဓပြုပုံပဲအတွေ့အကြုံကတော့မြတ်စွာဘုရားကိုယ်တိုင်ပြီးပြီးတော့ငါတို့အားလည်းသိအောင်လို့ဟောကြားတာပဲလို့မြတ်စွာဘုရားတရားဟောတာရှားမဟုတ်ဘူးမြတ်စွာဘုရားကိုယ်တိုင်ပြီးပြီးတော့အတ္တဝါများတွေလည်းမြတ်စွာဘုရားလိုပဲသိကြပါစေခြင်းကြောင့်ငါသနာခြင်းအဲကရုဏာနဲ့ ဝေဒနာဉာဏ်တော်ဒီဟူသောပညာနဲ့ဟောကြတာပဲလို့သနာယုံသက်တဲ့နဲ့လည်းမဟောနိုင်ဘူးဒေသနာညာတော်လည်းအမှန်တိုင်းပြီးုံမှဟောနိုင်တယ်စွမ်းရည်ကလည်းကြည်ုံမှအဲဒါကကရုဏာရှိသွားပြင်းရင်အားဖြင့်ဟောကြတယ်ကရုဏာဘတ်တော်ရီသနာတဲ့ကရုဏာကြောင့်မြတ်စွာဘုရားကိုယ်တိုင်ဒီဒီတရားတွေမြတ်စွာဘုရားလိုပဲအများသောဘတ်တော်ရီသိကြပါစေလို့ သနာပြီးတော့ဟောတယ်အဲဒီလိုဟောရမှလည်းပညာလည်းပဲပညာအားဖြင့်လည်းအရင်လမ်းမှနေပြီးတော့ဟောတာလို့အဲဒီလိုတတိချအားဖြင့်သိပြီးတော့မြတ်စွာဘုရားပူဇော်တယ်သူအမှန်လေးနဲ့ပါတယ်ဘုရားရှိခိုးကရထားရနေအမှန်ကောင်းတယ်ဗျာတရားနှလုံးသွင်းအားထုတ်တဲ့ပုဂ္ဂိုလ်ကြီးဘိုးကောင်းတယ်ဘာလို့လဲဆိုသူကလည်းသိတာတော့တော့သိတာရှိတာကိုပြီးတော့ဟောမြတ်စွာဘုရား ဒီတရားတွေကိုတော်တိုင်ပြီးပြီးတော့တို့သိအောင်လို့ဟောခဲ့တာပဲအာယုံပြုပြီးတော့ညီညွတ်ရတိုင်ဒီတကုတ်လောက်တော့ဆိုရအောင်လေနောက်ပုတ်တွေကျတဲ့ဘုန်းကြီးရဲ့ကျိုးသွားဘောဘဂဝါကျွန်ုပ်တို့အများဤအာထာကိုဝေယစေဖြစ်တော်မူသောဘုရားမြတ်စွာဘုရားသည် ဟုတ်တော်သစ္စာ၄ပါးသစ္စာ၄ပါးမှန်တရားကိုပိုင်းခြားခြင်းနှင့်သိမြင်တော်မူပြီးသည်ဖြစ်၍ဟောရာယသတ္တဝါများသမုတ်တော်အားလည်းအလားတူစွာသိမြင်ကြပါစေခြင်းအကျိုးငှာ ဓမ္မံသစ္စာလေးဓမ္မသစ္စာလေးဓမ္မတရားမှန်ကိုတရားမှန်ကိုဧပေတိဧပေတိသုနာရှိသွာသုနာရှိသွာပညာအပြင်ပညာအပြင်ဟောကြားတော်မူခဲ့ပါပေ၏ဟောကြားတော်မူခဲ့ပါ၏အဲဒီတော့ဟောကြားတော်မူတဲ့ဆရာဘုရားကိုအယုဒေပြုတယ် သံတော်သောဘဂဝါဓမ္မဒါယဓမ္မသေသေးတိသောဘဂဝါကျွန်တော်တို့မြတ်ရာထာကိုရာဇိတမူသောထုံမြတ်စွာဘုရား၏ကံတော်မြင်ကြသိရာမြင်ကြတွေ့ရာကြံသိရာမှာကိလေသာညစ်ကြေးကင်းစင်ဝေးလျက်ရင်ကြည်တော်မူပြီးဖြစ်၍ကိလေသာညစ်ကြေးကိလေသာစိတ်တော်တွေပေါ့လေအဲဒီကိလေသာစိတ်တော်တွေရှိနေရင်မရင်ကြည်တာပဲ ကိလေသာတွေရှိနေရင်မရင်ကျေဘူးကိလေသာတွေမရှိမှရင်ကျေအဲဒီကိလေသာတွေကဘယ်ကနေဖြစ်တုံးဆိုတော့ဝိပဿနာရှုဝင်ရှုနည်းနဲ့လည်းသဘောပေါက်အောင်ဒီအနဲ့တွေဆွဲပြီးတော့ပေးထားပါတယ်မြင်ကြတွေ့ရကြံသိရမှမြင်ရကကိလေသာတွေကတရားဖြစ်တာကိုမြင်ရကမရှိမှနိုင်မသိလို့ရှိရင်လောဘတွေဒေါသတွေမောဟတွေမြင်တာအကြောင်းပြုပြီးတော့ဖြစ်ရရကလည်းဖြစ်နာရကလည်းဖြစ်သာတိရလည်းဖြစ် အဲမြင်ကြတွေ့ရဆိုတာနာမရယ်သာတိရယ်တွေ့ထိတာဒီသုံးခုကိုပေါင်းတာမြင်ကြတွေ့ရကြံသိရကြံသိစိတ်ကူကြံသိစဉ်းစားစိတ်ကူရတာနေပြီးတော့လဲဝိပဿနာမရှိနိုင်တဲ့ဒိသဒုက္ခနာတာမှန်တိုင်းတင်လောဘဒေါသမောဟတွေကိလေသာတွေဖြစ်နေတာပဲအဲဒီကိလေသာတွေကစိတ်တောက်တွေတဲ့အငြိကြီးတွေအဲဒီကိလေသာစိတ်တောက်တွေရှိနေတဲ့ပုံကိုယ်တွေမရင်ကြီးတာပဲစိတ်အားဖြင့်မရင်ကြီးဘူး စိတ်ကူးရင်မရင်ကြီးဘူးသူများမသိပေလို့လားမတော်တာလျှောက်စိတ်ကူးနေအဲနှုတ်မူရာအပြင်လည်းပြောဆိုရင်မရင်ကြီးဘူးอืมလောဘဒေါသမောဟလိုလိုက်ပြီးတော့သူသူကိစ္စသူ့လိုလိုက်ပြီးတော့ပြောချင်တာတွေပြောမရင်ကြီးဘူးကိုယ်မူရာအပြင်လည်းမရင်ကြီးဘူးတဲ့ကိုယ်မူရာနှုတ်မူရာစိတ်မူရာအကုန်လုံးမရင်ကြီးဘူးအဲဒီကိလေသာတွေကင်းမှကိလေသာနည်းနည်းကင်းရင်နည်းနည်းရင်ကြီးတာပဲနည်းနည်းကင်းနည်းနည်းရင်ကြီးတာပဲ သောတာပတိမဲရောက်လို့သောတာပန်ဖြစ်သွားရင်အတော်ရင်ကြီးသွားပြီတရားဟန်ဖြစ်သွားရင်ပိုပြီးရင်ကြီးတယ်အနာဂတ်ဖြစ်တဲ့ခါကာလကျရင်ရင်ကြီးတာကုံလောက်ဖြစ်နေပါပြီဒါပဲနည်းနည်းကြားနေတယ်မာနတွေကတော့ကြားနေတယ်ဉာဏ်နာဖြစ်သွားမှာအာရတမေဖို့ဖြင့်ဉာဏ်နာဖြစ်သွားရင်တော့အကုန်လုံးယဉ်ကျေးမှုပြည့်စုံပြီတဲ့ယဉ်ကျေးမှုအဲဒီမှာပြည့်စုံတော့လောကမှာယဉ်ကျေးမှုကတော့သူ့ရနဲ့သူ့ဘာသာနဲ့သူ့ဒလိနဲ့ယဉ်ကျေးမှုလေးတွေပေါ့လေအဲဒါတွေ သူကလည်းသူကောင်းတယ်လို့တော့ဆိုရတာပေါ့အဲဘုရားယဉ်ကျေးမှုကတော့အဲ့ဒီယဉ်ကျေးမှုအမှန်ကောင်းတယ်ဒီယဉ်ကျေးမှုကမြတ်စွာဘုရားနှစ်ပေါင်း2500အဲ16နှစ်ကပြိဋိဘဆံခဲ့တော့အဲ့ဒီကနေပြီးတော့45နှစ်ထည့်လိုက်လို့ရှိရင်2560နဲ့ 60နဲ့3နှစ်နေမှာပေါ့လေ1963နှစ်အဲတော့ကဓမ္မစကြာတရားဟောကြတဲ့အဲဒီဘုရားရှင်ရေးမှုတရားတွေဟောလာခဲ့တာအဲဒီဟောတဲ့အတိုင်းဘုရားသာသနာတော်မှာဝင်ပြီးတော့တရဏဂုံတည်တဲ့ပုဂ္ဂိုလ်အထိုက်လျောက်ယဉ်ကျေးတာပဲငါးပါးသီလလုံညုံရင်အထိုက်လျောက်ယဉ်ကျေးတာပဲရာဂရှိပါသီလဆောက်တည်လို့အဲဒါလည်းအထိုက်လျောက်ယဉ်ကျေးတာပဲတရားနာလို့ယဉ်ကျေးတယ် တရားအထုတ်လို့ယဉ်ကျေးတယ်အဲရဟန်းပြုပြီးတော့ရဟန်းကျင့်ဝတ်တွေကျင့်နေယဉ်ကျေးတယ်ပြီးတော့တရားဓုတွေရရင်တော့ခုနပြောတဲ့သောတာပန်သရဂနာဂန်တွေကတော့ယဉ်ကျေးလာတာတစ်စင်းနဲ့တစ်စင်းနာကောင်းပါလေဉာဏ်နာရှိသွားတဲ့အခါကပြည့်စုံယဉ်ကျေးတာပဲအဲဒီယဉ်ကျေးမှုတွေဘုရားယဉ်ကျေးမှုတဲ့အဲဒီယဉ်ကျေးမှုဟာဘာဝနာတော့ဆရာပြိဋိနိဗ္ဗာန်စာပြီးတဲ့နောက်နှစ်ပေါင်း2518နှစ်ရှိသွားပြီ။ ဗမာပြည်အတွက်နီးနေပေါ်တယ်နောက်နိုင်ငံအတွက်နီးကသလောက်မရှိဘူးဗမာပြည်မှာလည်းပဲရာပါပြီဒီရင်ငင်းမှုတွေဒီလိုနဲ့မှာတော့ကမင်းကြီးလက်ထက်ကလေးကသာသနာပြုတွေကဗမာပြည်ရောက်တယ်လို့အဆိုရှိတာပဲဒါပေမဲ့ဒီနေ့ကြာကြာကတော့ဗမာပြည်အထက်ပိုင်းမှာနော်ရထာမင်းလက်ထက်ကနှစ်ပေါင်း1000လောက်ကဆိုတော့အဲဒီကစပြီးတော့ရှိသေးခြင်းကဒီအောက်ပိုင်းမှာတော့ ပထုံတို့ဘာလို့ရှိနေတာညာပါပြီသူကလည်းဘယ်တော့မှမသိဘူးသံသာအရာတိကြမသိအောင်အဲဒီရင်ရင်းမှုတွေအခုရင်ရင်းမှုတွေအရာဆုံးမဩဝါဒဒီလိုက်နာပြီးကျင့်နေတဲ့ပုဂ္ဂိုလ်တွေဘုရားရင်ရင်းမှုပြည့်စုံတာပေါ့လေဒါပေမဲ့အခုခေတ်ရင်ရင်းမှုတွေကပေါ်လာတော့ရှိကရင်ရင်းမှုတွေကမိမ့်မိန်ပြောလိုက်တာတချို့ရှိရင်ရင်းမှုတွေကိုပတ်ကြအောင်တမန်ကလုပ်တဲ့ပုဂ္ဂိုလ်တွေလည်းရှိနေတယ်။အဲဒါဒီ ဘုရားရှင်ကြီးမှုတွေကသာသနာတော်တော့အနည်း9000ဆိုပြီးထားတာဆရာတွေမှာပြထားတာရှိတယ်။ထားတာဆရာတွေပြထားတာရှိတယ်။အဲဒီတိုင်းပဲဒီမလားမဒီမလားတော့မပြောတာဘူးကွာ။အဲဒီတိုင်းဒီလိုရှိရင်တော့လည်းတော်တော်ကြာအောင်မှာပါပဲ။အဲဒီရင်ကျေးမှုတွေအဲဒီရင်ကျေးမှုတွေမြတ်စွာဘုရားကိုယ်တော်တိုင်ရင်ကျေးပြီးတော့ရင်ကျေးဆိုကိလေသာတွေကင်းတာပါပဲ။ သောဘဂဝါငါတို့ကျွန်ုပ်တို့များ၏အာထာကုဝေယစေဖြစ်တော်မူသောထုံမြတ်စွာဘုရားသည်ဒံတော်မြင်ကြတွေ့ရာကြံသိရာမှာဒီလေသာငြိကြေးကင်းစင်ဝေးလေခြင်းကြီးတော်မူပြီးဖြစ်၍ဘုရားတော်နဲ့ပုဂ္ဂိုလ်မြင်နေကြတဲ့နေလျှောက်မှာနေသာဒုက္ခအနတ္တတွေပြီးနေရင်အဲ့ဒီငြင်းမှုတွေပြည့်စုံနေတာပဲကိလေသာတွေမဖြစ်ရဘူးဒီကငြင်းမှုကြောင့်သာသီနဲ့စပြီးကိလေသာတွေဖြစ်ရရင်ငြင်းနေတယ် ဒါတော်ညင်ကြတွေ့ရကြံသိရမှာကိရိတာညင်ချင်းကင်းစေဝေလျက်ယဉ်ကျေးတော်မူပြီဖြစ်၍ဓမ္မထာယာတတ္တဝါများကျွန်ုပ်တို့အားရအလားတူစွာယဉ်ကျေးကြပါစေခြင်းကျိုးငါအလားတူစွာကိလေသာညင်ကျေကင်းစင်ဝေးလျက်ယဉ်ကျေးကြပါစေခြင်းကျိုးငါရသော်ဗျာတရားဟောတာဟောတဲ့တိုင်ခုလိုက်နာပြီးတော့တရားထုတ်ကြတရားထုတ်ရင်ခုအထုံးနေတဲ့လောက်ယဉ်ကျေးမှုတွေရသွားတာပဲမြတ်စွာဘုရားကြီးယဉ်ကျေးတဲ့ဂုဏ်တွေနဲ့တစ်စေတစ်ပိုင်းအားဖြင့်တူသွားတာမနာကောင်းပါပဲ ဓမ္မထာယသတ္တဝါများကျွန်ုပ်တို့အားလည်းအလားတူစွာကိလေသာညစ်ကြေကင်းစင်ဝေးလျက်ရင်ရပါပြီယုံငါဓမ္မရင်ကြီးစေရန်တရားမှန်ကိုတေတေတီကရုဏာရှိသွားပညာအားဖြင့်ဟောကြားတော်မူခဲ့ပါပေတည်းသာသာ ဗန္တောသောဘဂဝါသမထယဓမ္မတိသေတိသောဘဂဝါကျွန်တော်မြတ်အာထာကုဝေယျစေပြတော်မူသောတော်မြတ်စွာဘုရားသည်ဗန္တောယာကစကအလှရှားကင်းလျက်ငြိမ်သက်တော်မူငြိမ်သက်သိမ်မွေ့တော်မူပြီးပြီဖြစ်၍သမထယာတ္တဝများကျွန်တော်တို့အားလည်းအလားတူစွာငြိမ်သက်သိမ်မွေ့ကြပါစေခြင်းကျိုးငါ

သံဃာဤဟိုမှာကံရောက်နိဗ္ဗာန်မအောင်ကုမြောက်တော်မူပြီဖြစ်၍သာသာရိယသံဃာဟိုဘကံကူးတယ်တဲ့ပင်လည်းကြီးဟိုဘကံကူးတယ်လို့ပဲသံဃာဤဟိုဘကံသံဃာရေးရင်နေရှိတယ်လို့ပဲအဲဟောလဲလောကမှာရည်ရင်နေရှိတယ်လို့ပဲသံဃာမှာလည်းရည်ရင်ရရှိတယ်ဩဃလေးပြားတဲ့ကာမဩဃဘဝဩဃဒိဋ္ဌိယောဩဃ ဝိဇ္ဇာဩဃဆိုပြီးညီဩဃဆိုတာဩဃနှင်းမြုပ်၍အဝဩအဝနှင်းမြုပ်၍ဂါကတတ်တတ်ပြီးနှင်းမြုပ်ပြီးတတ်တတ်ပြီးရဲဆင်းလာတဲ့ပုဂ္ဂိုလ်ကိုရည်ရင်တွေကနှင်းမြုပ်ပြီးတတ်တတ်တယ်သွန်တတ်တိရှိလို့ကုနိုင်ရင်ကုမကုနိုင်ရင်နှင်းမြုပ်ပြီးတတ်တာပဲဒေတာပဲရည်ရဲရမကုရပဲနဲ့ဆင်းရင်ပြီးတယ်ဒီကုရတဲ့ပုဂ္ဂိုလ်တွေတော့ချို့အကြောင်းမဲ့နေပြီးသေးတာပဲအဲဒီလိုတတ္တဝါတွေနှင်းမြုပ်ပြီးတတ်တတ်လို့သူဩဃရည်ရင်လို့ခေါ်တယ် အဲရည်ရင်နဲ့ဗမာတော်ကရည်ရင်တော့ပြန်ရည်ရည်ပြီးကြောင်းနေပေါ့ကာမရည်ဟူသောရည်ရင်နဲ့ကာမကာမဂုဏ်အယုန်နဲ့နှိမ့်သက်သာယာပြီးတော့နေတဲ့လောဘပါပဲအဲဒီလောဘအကြောင်းပြုပြီးတော့ကောင်းမှုကံမှုကံတွေပြုဘဝတွေဖြည့်ဖြည့်ရပါမှသိရတယ်နော်ကာမကာမဩဃကာမယဉ်ကြီးကနှိမ့်သက်တာပဲနှိမ့်သက်လိုက်တာဘဝရည်ရင်နဲ့ဘဝကိုနှိမ့်သက်သာရတဲ့ သနာအကြောင်းပြုပြီးတော့ယူပါဇာအယူပါဇာနေကြအောင်အားထုတ်အဲဒီဘဝတွေမှာပြည့်ပြည့်ဘဝမှာသိရတာပဲအဲဘဝဩဃကနှိမ့်နှုတ်တတ်တယ်နှိမ့်နှုတ်ပြီးတော့တတ်တယ်ဒိဋ္ဌိဩဃတဲ့ဒိဋ္ဌိဩဃမှားတော့อยู่တယ်တဲ့နည်းကြောက်ကြကောင်းတယ်ဘုရားသာသနာတော်ကြီးသုံးကားနေတဲ့ခါလေးလောက်ပဲဒါလည်းသာသနာတွင်လောက်ပဲဒါလည်းသာသနာတွင်မှန်မှန်ကန်ကန်အယူရနေမှမဟုတ်လို့ရှင်နေအလွဲကြီးကြောက်ကြမနာကောင်းတယ် အဲဒီအယူတွေလွဲတော့မတော်တာတွေလျှောက်လို့ကုသိုလ်မအကုသိုလ်မမသိအကုသိုလ်လည်းကုသိုလ်ချင်းကုသိုလ်လည်းအကုသိုလ်ချင်းအလွဲတွေလျှောက်လို့တာဟုတ်အဲဒါတွေကသံဃာမှာနင်းမြုပ်ဖို့ရတယ်ပဲဒေဒီဩကဒေဒီရှင်ကနင်းမြုပ်ပြီးတော့သတ်တာပဲအဝိဇ္ဇာဩဃဆိုသစ္စာလေးပါမှန်တိုင်းမသိတာတွေတဲ့ဒါကတော့ဘတ်တော်တိုင်းနဲ့ဆိုင်နေပါလေ။ရဟနာမိုးရင် ဝိဇ္ဇာဩဝါဒရှိနေတာပဲသူကြောင့်ဘဝတိတိဖြစ်ပြီးဖြစ်ရပါမှာဥရနာအပေရဒုက္ခတွေရောက်ရအဲဒီဩဃရေကြီး၄ခုကိုကျော်လွန်သွားရင်ဟိုဘကဟိုဘကဆိုတာနိဗ္ဗာန်ပဲအဲဒီနိဗ္ဗာန်ရောက်ကူးမြောက်ပြီးတဲ့မြတ်စွာဘုရားဩဘဂဝါကျွန်တော်မြတ်အာသာကိုရာဇိတတော်မူသောမြတ်စွာဘုရားသည်ဒိဏောဩဃလေးပြာတန်တရာဤဟိုမာကံရောက်နိဗ္ဗာန်ပေါ့ကူးမြောက်တော်မူပြီးဖြစ်ရတနာရာ ဖတ်တော်များကျွန်တော်တို့အားလည်းလာဒူစွာကုမြောက်နိုင်ကြပါစေခြင်းကြောင့်ဟာဓမ္မကုမြောက်နိုင်စေရန်တရားမှန်ကိုသေသေးဒီကရုဏာစေသွားပညာအပြင်ဟောကြားတော်မူခဲ့ပါပေတည်းအာ ပရိနိဗ္ဗုတောသောဘဂဝါပရိနိဗ္ဗာနာဓမ္မတိတိတိသောဘဂဝါကျွန်တော်တို့မြတ်အာတာကိုဝေယစေပြတော်မူသောတော်မြတ်စွာဘုရားသည်ပရိနိဗ္ဗုတောကိလေသာပရိနိဗ္ဗုတောကိလေသာဟသိရင်အလုံးစုံငြိမ်းတော်မူပြီဖြစ်၍ပရိဆိုတာအကျွမ်းမရှိနိဗ္ဗာန်ငြိမ်းအကျွမ်းမဲ့ငြိမ်းအကုန်လုံးငြိမ်းကိလေသာဆင်းရဲအကုန်ငြိမ်းတဲ့ပရိနိဗ္ဗာန်ပရိနိဗ္ဗုတော ကိလေသာခသိမ်းအလုံးစုံငြိမ်းတော်မူပြီးသည်ဖြစ်၍ပရိနိဗ္ဗာန်ယသတ္တဝါများကျွန်တော်တို့အားလည်းလာတူစွာကိလေသာခသိမ်းငြိမ်းကြပါစေခြင်းကြောင့်ဟာဓမ္မံကိလေသာငြိမ်းရန်တရားမှန်ကိုဒေသေတိကရုဏာရှိသောပညာအပြင်ဟောကြားတော်မူခဲ့ပါပေတည်းသာသာ ရဟနာဖြစ်ပြီးတဲ့ပုဂ္ဂိုလ်မြတ်စွာဘုရားဘုံနေအာရုံပြုပြီးတော့ဒီလိုအယိုသေးပြုပါတယ်ပူဇော်ပါတယ်လေးပြုပါတယ်သတော်တိကရုံကရောတိမာနေပူဇေသည်တဲ့မြတ်စွာဘုရားကိုယ်သားလည်းလေးပြုတယ်အဲဒီလိုမြတ်စွာဘုရားဟောတော့သစ္စာပါရကြီးကညိုတာမလို့တော့ညိုလာတာပေါ့လေပြည့်စုံတာမဟုတ်သေးဘူးဒါကမြတ်စွာဘုရားလျှောက်တယ် ကျွန်ုပ်တို့ကသူတော်ဘာကုံကို ခြေဖြက်လို့တဲ့သဘောရှိနေတာပါပဲတဲ့အဖြစ်သမားသဘောပေါ့လေသူများသူများကုံတွေကိုခြေဖြက်လို့တဲ့သဘောရှိမရမေဝါဒနဲ့မရမေဝါဘဂဝါဒါန်ဒီဆိုသူတော်ဘာကုံတွေချိုးကျင်တာဖြက်ကျင်တာသူတော်ဘာကုံတွေကိုဖြက်စည်းလို့တဲ့သဘောတွေဖြက်စည်းလို့တာနဲ့ပြည့်ရပြည့်ကြောင်းတွေပြောတယ် လုပ်တယ်အဲဒီဥစ္စာဒံပြီးခေါ်တယ်မကားပါဆိုတာကတော့ယုံရင်းကျမ်းတာမဆောင်စည်းတာကျွန်တော်တို့ကမဆောင်စည်းတာပါပဲဆောင်စည်းမှုလိုနေတာပါပဲမြတ်စွာဘုရားကအမှန်တရားအလေးနဲ့ပြုထိုက်တဲ့ပုဂ္ဂိုလ်ကိုအလေးနဲ့မပြုဘဲနဲ့ ဝါရချင်းပြိုင်ဆိုင်နေတယ်လို့ယူဆတာအမှန်ကိုမှားတာပဲတဲ့မြတ်စွာဘုရားမြတ်စွာဘုရားလာပြီးသူကဝါရအနိုင်ရနေတယ်ဆိုဝါရလည်းတိုက်တာဘူးအဲ့ဒါမှားတာပဲလောကမှာမုံရင့်နေတဲ့ဆင်ကြီးကိုသွားပြီးတော့ထိုးမယ်တိုက်မယ်ဆိုရင်အဲဒီဆင်ကြီးဘေးမှာလွတ်မယ်ဆိုလွတ်နိုင်တယ်တင်းနဲ့ရှောင်းနေရသေးတယ်မြတ်စွာဘုရားလာတိုက်ရင်တော့မလွတ်နိုင်ပါဘူးတဲ့ အဲဒီလိုသူကဥပမာပေးတယ်မွေစိုးကြီးမွေဟာကြီးမနာစိတ်ဓာတ်နဲ့မွေကြီးကိုသွားပြီးတော့ထိုးမယ်တိုက်မယ်ဆိုလို့ရှိရင်ဖြင့်မွေကြီးကကြိုက်တယ်မှာပေါ့ ဒါပေမဲ့လည်းလွတ်မယ်ဆိုလို့ရှိရအကြောင်းရှိတယ်တဲ့မြတ်စွာဘုရားလာပြီးတော့ဝါရတိုက်တို့ကတော့မလွတ်နိုင်ဘူးတဲ့မြတ်စွာဘုရားယမတာမဲမြင်းမြပြည့်စုံပါတယ်တဲ့မြတ်စွာဘုရားချီးကျူးတယ်အမှန်ကတော့မြတ်စွာဘုရားချီးကျူးတာမဟုတ်ဘူးဒီစက်ကတော့သူ့ကုံဆဲတာကိုသူကသူဟာဒီရင်ပုဂ္ဂိုလ်ဆိုရင်အကုန်လုံးနိုင်တယ်မြတ်စွာဘုရားအမှန်တရားထက်တန်းကြတယ်လို့အဲဆန္ဒကိုအလွန်ကဲမြင့်မြတ်ဆုံးဖြစ်နေလို့သာ သူရှုံးရတာသူရှုံးနေလို့ရှုံးရတာသူညံ့လို့ရှုံးတာမဟုတ်ဘူးဆိုတဲ့အနေပေါ်အောင်လို့ပြိဿတွေပေါ်အောင်လို့သူကဒါဒီစကားပြောတယ်ဟုတ်လို့ဆရာကြီးကဂုံဆဲတာဟုတ်တယ်ရှုံးသွားပြီဘုံဘုံလည်းရှုံးသွားဒါပေမဲ့နောက်ဆုံးသူကဘုရားသုံးသပ်ပြင်တယ်တန်ခါတော်နဲ့သုံးသပ်ပြင်သစ္စာဘုရားလက်ခံတော့သူ့ကိုသမင်းဟုတ်တွေပို့နေတဲ့မင်းသားတွေကိုသူကအကြောင်းကြားဟေးမင်းတို့ငါဟောမြတ်စွာဘုရားနဲ့တန်ခါတွေပြင်နေနေချင်းငါကြားနေတယ် မြတ်စွာဘုရားမင်းတို့မြတ်စွာဘုရားတတိတကာတွေပဲအသင်လျော်တဲ့ဆွမ်းနေပါလေပူကြတဲ့ငါဆိုပြီးတော့မြတ်စွာဘုရားပင်ကနောက်ပြေကြတာသူတတိတွေကမြတ်စွာဘုရားနဲ့အသင်လျော်တဲ့ဆွမ်းနေချက်ပြုပြီးတော့သူစီဘုသူကနေမြတ်စွာဘုရားဆွမ်းကပ်ဆွမ်းကပ်ပြီးတဲ့ခါကလာကြတော့သူကဘယ်နဲ့ပြောတော့ဆိုတော့နာဘုရားတဲ့ပြီးဟောဒီဝိသိမင်းသားတွေဝိသရိယဝိသိမင်းသားတွေ သူတို့ကောင်းမှုရှင်တွေပါပဲသူတို့ကောင်းမှုရှင်တွေသူတို့ကောင်းမှုတွေအကျိုးပေးပါစေဆိုရင်မြတ်စွာဘုရားလျှောက်တော်မြတ်စွာဘုရားဒီသင်ခဲ့သောသောကိလေသာမကင်းသေးတဲ့ပုဂ္ဂိုလ်လှူတဲ့ပုဂ္ဂိုလ်များမှာရမယ်ကုသိုလ်အကျိုးကတော့အဲ့ဒီမင်းသားတွေရမယ်ငါခဲ့သောကိလေသာကင်းတဲ့ပုဂ္ဂိုလ်လှူတဲ့ သင်္ကားတော်ကိုအဲထူးခြားတဲ့ကုသိုလ်ကောင်းမှုရမယ်မြတ်စွာဘုရားအဲဒီတော့အမိန့်ရှိပါတယ်ဆိုရင်တော့သူကတော့ကုသိုလ်ကောင်းမှုပြုရမလိုဘူးဆိုတဲ့အနေနဲ့ဟိုမင်းသားတွေကုသိုလ်ကောင်းမှုပါပဲတတိတော်ကောင်းမှုမဟုတ်ပါဘူးဆိုပြီးတော့ရှောင်လွဲတယ်တော့လောက်တော်မြတ်စွာဘုရားမဟုတ်ဘူးတဲ့မင်းသားတွေကအသင့်တူတာတဲ့အသင့်တူတဲ့အတွက်သင်ကကိလေသာမကင်းတဲ့ပုဂ္ဂိုလ်တို့ရောအဲဒါလောက်ပဲကုသိုလ်အကျိုးရမှာတဲ့ အဲသင်္ကန်းနေပြီးမှတစ်ဆင့်ငါဘင်္ဂါရီနဲ့တော့ငါ့ကိုသူရောအဲ့ဒါကိလေသာကင်းတဲ့ပုဂ္ဂိုလ်တွေလူတဲ့အတွက်ညဉ့်ညတဲ့ကျိုးတွေရမှာလို့မြတ်စွာဘုရားအမိန့်ရှိအဲ့ဒါကပထမတစ်သုတ်ပြီးပါပြီနောက်ဒုတိယမဟာသစ္စကသုတ်ဆိုတာရှိတယ်နောက်တစ်ခါလည်းပဲသူမကျင်နာသေးလို့လာသေးတယ်အဲလာပြီးတော့သူနည်းနည်းပါးပါးဆက်စွာဆရာကိုလာပြီးတော့စောရနာသေးတယ်အဲ့ဒီမှာတော့ ဒီလိုကျင့်ရတည်တည်မပါပါဘူးသိတဲ့အရင်ကြီးလာပါဘူးဆိုတော့အဲ့ဒါမြတ်စွာဘုရားသူကသူ့အထင်ရှိတာတွေကိုပြပြအောင်လို့သူ့အထင်ကဘယ်လိုထင်နေလဲဆိုတော့မြတ်စွာဘုရားတတိတွေကတော့သက်သက်သာသာလေးကျင့်နေတာပဲကိုပင်မအောင်မကျင့်ဘူးလို့ထင်နေလို့အဲ့ဒါနဲ့ပင်မအောင်ဒုက္ခရစရိယာကျင့်နေကျင့်နေတဲ့အကြောင်းတွေအထုပ်ပေါ်ကြီးမြတ်စွာဘုရားဟောပါတယ်ဟောပြီးတဲ့အခါမှာ နောက်ဆုံးသူဘာမေးရတယ်ဆိုတော့ညဇောဘုရားတဲ့နေ့ခါကာလများကျင်းဆက်မှုပါကလားတဲ့မေးရတယ်လို့ဟောຫນွေຫນွေဥခါကာလတွေမှာပူတဲ့အိုက်တဲ့ခါကာလတွေမှာနေ့ခါကာလကျင်းဆက်မှုပါတယ်ကျင်းဆက်မှုတာကိုအမှားရပါတယ်လို့ပြောတော့အဲ့ဒါဆရာတဲ့တချို့ကပြောကြတယ်ဒါတန်မောဟဝိဟာရတူဝေပြီးတော့နေတယ်ပြောကြတယ်ဆရာကိုစွတ်စွဲတယ် အဲဒီလိုလုပ်သေးတာသူကအဲဒါသမောဝိဟာရမဟုတ်ဘူးတဲ့မြတ်စွာဘုရားရှင်းပြီးတော့ဟောသမောဝိဟာရဆိုမောဟနဲ့မဟုတ်ဘူးတဲ့ကကိုပင်မန်းလို့တဲ့အဲကိုပင်မန်းလို့ကြည့်သက်တာပဲဒီကိလေသာမကင်းတဲ့ပုဂ္ဂိုလ်တွေတော့သမောဝိဟာရမောဟနဲ့တကွအိတ်နေတာဖြစ်နိုင်တယ်ကိလေသာကင်းနေပြီတဲ့ကိလေသာကင်းတဲ့အကြောင်းတွေမြတ်စွာဘုရားဟောပါတယ် အာပြအဲ့ဒီကိစ္စတွေအကုန်လုံးကျင်းနေပြီတဲ့ဗမောဟတွေကျင်းနေတော့အဲ့ဒါဗမောဟဥရတာမဟုတ်ဘူးဆိုပြီးတော့ရှင်းပြီးတော့ဟောအဲ့ဒါတော့ဒါတော့ဒီလိုကျင်းနေသွားပါတယ်အဲ့ဒါကဒီတော့ကထိပါထိပါပြီးတော့ဟောနေတာမခံကျင်စရာလေးတွေနဲ့တို့တို့ပြီးတော့ဟောနေတာမြတ်စွာဘုရားမျက်နှာအင်းပြက်ဘူးတဲ့ကြီးကြီးလင်းလင်းပဲတဲ့လို့ဘင်းပုဂ္ဂိုလ်တွေဆိုလို့ရှိရင်မျက်နှာတွေညှို့မင်းသားမစိတ်ဆိုးမှာပါသက်သာပြကြီးကြီးတည်းပဲအမှန်ပဲ ရှင်းမစရာကောင်းပါတယ်ဒါပဲအဲဗမာဗမုဒ္ဒဂုံနဲ့ပြည့်စုံပါပြီလေသာကြည့်ရင်ဟိုချီးကျူးပြီးတော့သွားပါတယ်ညုံမှုတဲ့ကြတော့လည်းတော့ကြားသွားပါတယ်အဲဒီသုံးနှစ်တော့ဟောတဲ့အတွက်သူမှနာရပြီးတော့ကြိုးများလာကတော့အဲဒီခါတော့မထင်ကြဘူးနောက်ခါကာလမှာပြီးကိုကျွန်းသာသနာနှစ်ပေါင်း400ကျော်ကြာတော့သုဒ္ဓဂာနိမင်းကြီးရဲ့ညီသာရိတ္တမင်းမင်းပြုတဲ့အခါမှာပေါ့အဲဒီခါမှာဒီကိုကျွန်းဒက္ခိဏဝိဟာရခေါ်တဲ့ကျောင်းရဲ့ဆုံးခံရွာမှာ အမရဲ့သားဖြစ်တယ်မရဲ့သားဖြစ်ပြီးတော့ရဟန်းပြုနိုင်တဲ့အရွယ်ရောက်တဲ့ခါကလည်းသာသနာ့ဘဝင်ရဟန်းပြုအဲသူဆရာသူဘုရားရဟိတဆိုတဲ့နာမည်ပေးတာအဲဘုရားရဟိတသူဆရာသာဝေကျမ်းကနေသင်ကြားဖို့ရညွှန်ကြားလို့သာဝေကျမ်းကနေသင်တယ်သာဝေကျမ်းကနေတမြောက်လို့ပါဠိတက္ကရာကြီးကောင်းကောင်းတမြောက်လို့သူကဟိုဘဝတွေကညံကြီးတဲ့ပုဂ္ဂိုလ်ဒီဘဝကျတော့ညံကြီးတယ် တပိပရိသတ်တွေစာချလို့တပိသတပိပရိသတ်တွေများစွာရှိတဲ့ခါကျမှသူဆရာကြီးသွားပြီးတော့တယ်ဒီပရိတပိပရိသတ်တွေအများနဲ့တကွာသွားပြီးတော့တော့တော့ဆရာမထေကြီးကသူသတိတော်ကရအောင်လို့ဆရာမထေကြီးကသူလှဲ့တော့မကြည့်ဘူးတဲ့ကြောပေးပြီးတော့နေသူလာပြီးတော့တော့တဲ့တော်မကြည့်စကားလည်းမပြောအဲဒီတော့မှနောက်တည့်စောစောလာပြီး သူ့ဆရာကြီးကိုလျှောက်တယ်ဆရာတော်ဆရာနေပြီးတော့ရှင်ဘုရားညွှန်ကြားတဲ့အတိုင်းသာရိပုတ္တရာကနေလည်းသင်ခဲ့ပါပြီဒီပရိသတ်တွေလည်းစာချလို့သာသနာပြုနေပါတယ်ဒီပရိဒီပရိသတ်တွေနဲ့တကွာအခုလာပြီးတော့ဆရာတော်ဘုရားလာပြီးကြောတဲ့ခါကလာဆရာတော်ကမျက်နာတော်မှမလှည့်ဘူးတဲ့စကားလေးတစ်ခွန်းမှလည်းမပြောဘူးတဲ့တတိတော့ဘာအပြစ်ရှိပါတော့ဗျာအပြစ်ရှိရင်လည်းမင်းရှိပါလို့ကြောက်တော့ ဆရာတော်ကလည်းမပြောတာပေါ့ဘုရားတကိတာတဲ့သင်ကသာဝေကျမ်းကသင်လို့သာဝေကျမ်းကပို့ချရုံနဲ့သာသနာတော်မှာကိစ္စပြီးပြီလို့သင်ကအောင်းမိနေတာကိုတဲ့မပြီးသေးဘူးတဲ့ဘာလို့အောင်လို့ဆရာဒီတရားအထုအောင်မယ်တရားအထုအောင်မယ်စိတ်တလပပဒစိတ်တလပပဒမို့စိရိယပပဒစိရိယပပဒခေါ်တဲ့တောင်သွားပြီစိရိယပပဒဆိုတာဒီက သာသနာ့ပြုကြွသွားတဲ့အရှင်မိန်နာတို့တသင်းရဌာနတို့အဲစီရိယကုသိုလ်လိုက်တဲ့တောင်ကိုစီရိယဘဗဒအဲစီရိယဘဗဒခုတော့ဒီဟောကမဟိန္ဒလေးလို့ခေါ်ပါတယ်မဟိန္ဒလေးအင်္ဂလိပ်လိုရေးတော့မိဟိန္ဒလေးလို့ရေးတာဒါနဲ့သူ့လိုပဲရေးရတယ်သူကစားရဲကြည့်တာမဟိန္ဒလေးအတန်တွဲကြတာသူဒီဟိုတန်နဲ့အဲဒီတောင်သွားပြီးတော့တရားထူရမယ်လို့ပြောတော့ အဲဒီမှာသွားပြီးတရားထုတ်ပါတယ်တရားထုတ်လို့သူညာနာဖြစ်ညာနာဖြစ်ပြီးတဲ့အခါမှာအဲဒီမှာတရားတွေလည်းဟောတဲ့အခါဟောလို့နေထိုင်တယ်သရာရိတမင်းကလည်းဒီညိုလိုကိုယ်ဝင်နေတယ်သရာရိတမင်းကတခါတော့သရာရိတမင်းကလည်းဥပ္ပဆောင်နေရင်အဲဒီ ဗုဒ္ဓရဟိတကာလဗုဒ္ဓရဟိတဆိုတာကာလဗုဒ္ဓရဟိတမထေရဲ့အလုပ်ရွေးဦးဇင်းလေးကိုဦးဇင်းတစ်ပါးကိုပြောထားတယ်ဆရာတော်ယတနာမေတို့ဖြေတဲ့ခါဖြစ်စေတရားဟောတဲ့ခါဖြစ်စေသူ့အကြောင်းကြားပါဦးနားကျင်ပါလေလို့ပြောတယ်တရားဆရာတော်ကြီးဟောတဲ့တရားဆရာကျမ်းမှာမနာလေးခုနဲ့တူပါတယ်အဲ့ဒါနဲ့တဏှေသောအခါမှာ ဗိနိမတူရင်ဆောင်တဲ့မထေရဘာကကာလကာရာမသုတ်တံကအ내ရိပဲကိုမေးတယ်တဲ့သူသဘောမကျတာနားမလည်တာကိုနားလည်အောင်လို့မေးတယ်မေးတော့အဲဒီကာလဗုဒ္ဓရဲ့ဂိတဟောနာသစ္စကကြီးကဖြစ်လာတာပေါ့လေကာလဗုဒ္ဓရဲ့ဂိတဟေးဒီနေ့ဓမ္မသဝနာနေ့ဓမ္မသဝနာနေ့တရားတရားဟောတဲ့နေ့တော့ပြောသူကတရားနာတဲ့နေ့တော့ပါဠိရသုံးတယ်တရားဝင်နေ့ပေါ့တရားဟောတဲ့နေ့မဟုတ်လား သူတို့ကလည်းတဘာတဝနာပါဠိတော်ကတရားနာတဲ့နေ့တရားပွဲကိုတရားနာတဲ့နေ့လို့အသုံးအဲတရားနာတဲ့နေ့မဟုတ်လားလာပြီလာကွယ်ဥပုံနေ့ရှိရနေ့လာပြီလာကွယ်လာပြီဖြစ်မလားလာကွယ်ဖြစ်မလားတော့ပြောတော့ပါဦးမယ်အဲဒါဆိုလို့ရှိရင်အဲ့ဒီမှာတရားကြမှာတခါအဲ့ဒီတရားပဲဟောကြစေဆိုပြီးတော့အဲဒီမှာသူတပည့်တွေကိုတရားနေရပြင်ခိုင်းတယ်တဲ့ပြပင်ရဲမှာ တရားခုံလေးယူပြီးတော့ပြင်းအဲဒီကာလတိမ်မရုခေါ်တယ်တိမ်မရုဆိုတာကတဲပင်မှာပဲတဲပင်မဲပေါ့မဲနဲ့တော့တဲတယ်တဲပင်အရင်မှာတဲပင်အောက်မှာပေါ့အဲတရားခုံပြင်ပြီးတော့တင်းပုဂ္ဂိုလ်တွေလည်းပဲအဲဒီပါဝင်နေမှာဒီလိုနာကြမှာပေါ့လေတော့ဓမ္မယုံနဲ့ဘာလည်းမဟုတ်ပါဘူးသူကအဲအခုဘုန်းကြီးကသွားတော့ ဟိုကဒီဟိုကသူတို့သိတဲ့ပုဂ္ဂိုလ်လိုက်ကြတယ်အာလာဗုဒ္ဓရတိကတရားဟောတဲ့နေရာတဲ့အခုတော့ဘာမှမရှိပါဘူးอืมသိပင်တော့ပဲရှိသိပင်နေတော့အဲဒီမှာရှိပါသေးသိပင်နေတော်ကြီးပါပဲအဲကြောက်တုံးနေပါရင်လည်းညင်ညင်ညွတ်ညံ့ညံ့ပြပြမရှိပါဘူးသူကအဲဒီမှာအဲဒီနေရာမှာကာလဗုဒ္ဓရဟိတကာလဂါရမသုတ်တံဟောတဲ့နေရာဆိုပြီးဒီကမထေရအမှားသားပြုတာအလိုက်ပြတော့ အာရုံပြုရကာလကာရမသုတ်တာကိုသူဟောတယ်တဲ့ဒီမှာညာတော့ရဟန်းပရိသတ်တွေညာမှာပါပဲအဲလူပရိသတ်တွေကတော့ရှိတယ်လို့တော့ညင်ပါခဏမှားရတဲ့သူတည်းရဟန်းကသရဝိဒမင်းကြီးတွေသွားပြီးအကြောင်းကြားသရဝိဒမင်းကြီးကလာပြီးတော့တရားနာတယ်ပရိသတ်ဆောင်ကနေပြီးတော့ညတရဗာမညပုဂ္ဂိုလ်အနေနဲ့ပေါ့မင်းအနေနဲ့မဟုတ်ဘူးဗာမညပုဂ္ဂိုလ်အနေနဲ့ အန္တရက်ပြီးတော့နားနေတယ်ဆိုတော့တရားဝယ်ပြီးဆုံးနေတယ်အောင်နားနေတယ်ဆိုတာကိုဆိုတော့ရကြည့်ချင်းကာလကာရမသုတ်တံဆိုတာကဘုရားကုံနေဟောထားတဲ့သုတ်ပါပဲဒီလောကလုံးကဒိဋ္ဌမြင်တဲ့အာယုလောကလုံးဆိုသတ္တဝါတွေအကုန်လုံးလူရနာမြမာရောဘုံမတိရစ္ဆာန်တွေအကုန်လုံး မြင်တဲ့အာယုန်လေးကြားတဲ့အာယုန်လေးသုဒ္ဓဒိဋ္ဌသုဒ္ဓမုဒ္ဒဆိုတော့နာရတဲ့အာယုန်စားသိရတဲ့အာယုန်တွေ့ထိရတဲ့အာယုန်လေးဝိညာဒဆိုတော့သီကုသနဲ့ကြံစီသိရတဲ့အာယုန်လေးပတ္တအပညာနဲ့ရောက်ရတဲ့အာယုန်နဲ့သိဘူးတဲ့အာယုန်နဲ့နုဝိသရိတာသိကုစဉ်းစားကြားသိတာနဲ့လည်းမရောက်တော့မရောက်မသိရသေးတဲ့အာယုန်တွေအဲအဲဒီလိုအာယုန်ရှိသေးတယ်ကုံနော်ဆိုရင်တို့ရုပ်ကတော့ လောကလုံးမှာသတ္တဝါတွေသိပြီးသားအာယုန်တွေမသိရသေးတဲ့အာယုန်တွေအဲသိပြီးသားနဲ့မသိရတာဆိုရင်ဂုံတော့တာပါပဲအဲဒီအကုန်လုံးအဟံဇာနာမိငါသိတော်မူသည်ဒါဖြင့်သာဒီညုအလုံးစုံသောတရားသိတာဝန်ခံတာသတ္တဝါတွေသိရတဲ့အာယုန်နဲ့မသိရတဲ့အာယုန်ဆိုဂုံတာပေါ့ဘယ်ကြံတော့မလဲသိတာနဲ့မသိတာနဲ့ခုရှိတာအဲဒီအာယုန်နဲ့သင်္ချေရသိရတဲ့ အင်းသင်္ညာသိပြီးတော့အဲ့ဒီအာရုံနဲ့စပ်ပြီးတော့ကံကြီးတွေ့တာမှမရှိဘူးလို့ဟောကြတယ်အဲ့ဒါကအဲ့ဒါကတော့ကိလေသာကင်းတဲ့အာယုအဲကင်းတဲ့ဘုံအဖြစ်နဲ့ခိနာတော့ဘုံမိကိလေသာကင်းကိလေသာကင်းမှပဲဒီအာရုံနဲ့စပ်ပြီးတော့မကြည့်မှမတွေ့တာမှအဲ့တော့အဲ့ဒီအာယုံတွေ မြင်ရလို့လည်းပဲမြင်ရတွေ့ရသိရလို့လည်းပဲရှင်မချင်းဆွဲလာခြင်းမရှိဘူးလို့ဟောကြအဲ့ဒါကဘုံညတဘုံမိဒီဟာနဲ့စပြီးတကလည်းပြီးချင်းအကြောင်းပြုပြီးတော့သုံးတရားရှင်မချင်းဆွဲလာခြင်းဘာမှမရှိဘူးသဘောတရားမျှပဲဆိုတဲ့အနေအားဖြင့်ပြီးတယ်ဆိုသူညတဘုံမိအဲဒီလိုပြီးပြီးတော့ကောင်းတဲ့အာယုံကောင်းတဲ့အာယုံတွေအကုန်လုံးကို ညီလူညီမျှရှိနေတယ်တာရီကုန်တယ်ပြည့်စုံတယ်တာရီတာရီဆိုတာဟိုမကောင်းတဲ့အာယုံလိုပဲဒီကောင်းတဲ့အာယုံလည်းအတူတူပဲဒီကောင်းတဲ့အာယုံမှလည်းဟိုမကောင်းတဲ့အာယုံမှလည်းအတူတူပဲကောင်းတဲ့အာယုံဖြစ်လို့လည်းနှိမ့်သက်သာရမှုဘာမျက်မှုမရှိဘူးမကောင်းတဲ့အာယုံဖြစ်လို့လည်းပဲစိတ်ဆုံးမှုနှလုံးမသာမှုအဲမဖြစ်ဘူးညီလူညီမျှပဲရှင်းနိုင်တယ်တာရီကုန်ပုဂ္ဂိုလ်လည်းဒီတိုင်းပဲ ဘုဂ္ဂိုလ်မိုးစရာကောင်းတဲ့အာယုံဖြစ်ဖြစ်ချစ်စရာကောင်းတဲ့အာမိုးစရာကောင်းတဲ့ပုဂ္ဂိုလ်ဖြစ်ချစ်စရာကောင်းတဲ့ပုဂ္ဂိုလ်ဖြစ်ဖြစ်ညီရင်ညီမျှပဲရှိနေတယ်မိမိလူဘဝရကြကြရာဟုလာသားတော်ပဲဖြစ်ဖြစ်ဒေဝရကဲဆိုတော့မြမနေတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်ညီရင်ညီမျှပဲသနာတယ်ညီရင်ညီမျှပဲချမ်းသာပြီးတော့သိကြည့်တယ်ဒါရီကုံနဲ့ပြည်စုံတော်မူရဲဆိုတယ်ဟောတာအဲဒီကုံတွေကိုကာလဗုဒ္ဓရဲ့ဂိတမကြီးကကျေချဲပြီးဟောတာကို အဲချက်ခေါ်မယ်ဆိုမောကြတယ်အများကြီးလားအဲဒါတွေဟောတာနားနေတယ်တရားပြီးဆုံးတဲ့အခါမှာသာဓုခေါ်တော့မှအဲ့ဒီမှာမင်းကြီးလာတယ်တရားနာမှပြီးတော့သရိတမင်းကြီးဘယ်ချင်းကလာနာနေတယ်သင်္ကြန်တရားစတာကသူတို့တရားစတာရောဘုဘဂါထာဆိုတာရှိတာကိုခုဓမ္မအဓိကတွေလည်းပဲရှိရသနာမဂါထာလေးပဲယူတတ်ပါတယ်ရှိကံဂါထာလေးအဲဒီဂါထာလေးယူကြရပြီးတော့ရောက်နေတာอืม မင်းကြီးဒီလောက်တော့ကြာပြီတရားနာနိုင်ပါပြီရပြီတော့ဒီလောက်ကြာပြီနာနေအပြင်ပြအာမခဲရင်ဘူးနဲ့တတိတော်တရားနာနေတာကတော့ရှင်တရားဟောတဲ့တရားတွေတစ်လုံးတစ်ပါးမှလွတ်သွားတာမရှိဘူးတဲ့ဒါတွေဒီဒီဥဒ္ဒဇရိုးသေးသေးပဲနားနေတာပဲတကယ်၍ရှင်တရားဟောတဲ့တရားတစ်လုံးတစ်ပါးလွတ်သွားရှိခဲ့လို့ရှိရင်ဒီဟိုကျွန်းတကျွန်းလုံးအဲနင်းတာ ထောက်တဲ့အရာလေးမျှအကွက်ကလေးမျှလောက်တောင်မှအဆုံးမရတဲ့ပုဂ္ဂိုလ်ဖြစ်ပါစေဆိုပြီးကြီးနှောင်ပြရည်လေးဆိုတာပဲလို့သာကြီးအမင်းတွေကတည်းကြီးနေရှိတာပဲသူကြီးမှုရလည်းမပြောသူကကြီးပြီးတော့ကြုံပြောလို့ပြောရည်လို့တော့ပြောပြီးတော့မြတ်စွာဘုရားကုံတွေသူက60မြတ်စွာဘုရားကုံတော်တွေဟာဗျာတဲ့ရှင်ဘုရားကဏိညာကဏိညာခေါ်တဲ့တရားတွေမှာပေါ့အများကြီးပဲပုံမလားဗျာတယ်ကုံလေးမှာလုံးနဲ့ဘောတာကနည်းနည်းရှိတာမဟုတ်တာတွေကကြားနေသေးတယ် ဥပမာနဲ့ပြပါဦးခင်ဗျာဆိုတော့ဥပမာသုံးခုရတယ်ဆိုတော့ဥပမာတစ်ခုကကရိသသဟကကရိသဆိုတာပဲပဲတစ်ထောင်ရှိတဲ့လက်ခွင်းကြီးတွေမှာတဘာတွေစိုက်တာပဲဆိုတော့ပဲဆိုတာလေးအမနာရှိတယ်လေးအမနာမျိုးကျဲတဲ့လောက်တဲ့ဟာဒါအမနာမှာ၁၇သိရှိတယ်ဆိုတော့၁၇ရင်းပေါ်တယ်၁၇ရင်းကျဲ ဆက်တင်းကြီးရဲ့လယ်မြေခွက်တစ်ခုကိုသူကတပယ်လို့ခေါ်ပါတယ်ခုဧကနဲ့တွေ့ကိုဧကလောက်ရှိမယ်နဲ့တွေ့ပါလေအဲတဧကဆိုလို့ရှိရင်တော့အဝယ်တိုင်းရှိနေတဲ့ပြတာပိန်200သတူရန်ကိုရာနာပိန်200ရှိတဲ့မြေခွက်တစ်ခုကိုတဧကခေါ်တာအဲဒီလိုဧကပေါင်းကိုဧကလောက်ကိုတပယ်အဲဒီလိုပယ်ပေါင်း1000ဆိုတော့ ဧကပေါင်း9000လို့ကြည့်ရမှာပေါ့သူကအဲဒီလက်ွယ်ကြီးကြီးကြီးပါပဲမျက်စိတစ်စုံရှိမှာပေါ့အဲဒီလက်ွယ်ထဲမှာစဘာပင်တွေစိုက်တာအပြီးအကုန်လုံးအဲကောင်းမွန်စဘာတွေပြီးနေနှမ်းနေအဲဒီကစဘာတဏယူပြီးတော့ဒီစဘာတဏနဲ့လက်ကွင်းထဲမှာကြားနေတဲ့စဘာတွေနဲ့ဘယ်ဟာများတော့ဟာရှင်ပြသဗ္ဗဒနာနဲ့နေတာဟိုဟာရင်းများတယ်အဲ့ဒါလိုပဲငါဟောတာကဒီသဗ္ဗဒနာတော့ရှိသေးကျန်တာတွေအများကြီးရှိသေးတယ်နောက်တစ်ခုလည်းဥပမာပေးပါဦးခင်ဗျာဆိုတာနောက်တစ်ခုမပေးရဘူး စာလေးတွေကောင်းငင်မှာအဲမိုးပေါ်မှာတက်ပြီးတော့ပြန်ဆွားနေတဲ့စာလေးတွေရှိတယ်ပြန်သွားလို့လည်းသူကခေါ်ကြပါတယ်စာလေးတွေအဲဒီစာလေးတွေရတဲ့ငယ်သမုံလားတဲ့ငယ်ငယ်လေးပဲအဲဒီစာလေးတွေအတောင်ခတ်တဲ့နေရာအဲအတောင်မဟုတ်ဘူးလေဒုတိယဒုတိယခေါင်းကမြင့်နေတယ်ခင်းကမြင့်ခင်းကမြင့်ထဲမှာတဲ့အကလေးအကလေးကို စိုက်ထားတာတဲ့ငင်္ဂမြေကြီးဒီကျောင်းထဲမှာငင်္ဂမြေကြီးဒီကျောင်းထဲအာကလေးစိုက်ထားတော့အာမဟောတယ်အာချိသွင်းတဲ့အနဘာဘကလေးရှိတာပေါ့လေအဲဒီအနဘာဘကလည်းရည်စည်းမှာပေါ့ပြင်မကလည်းရည်စည်းတယ်အဲဒီအနဘာဘကကစီးတဲ့ရင်နဲ့ပြင်မကစီးတဲ့ရင်ဘယ်အများတော့အာအနဘာဘကကနဲတာပေါ့ဗျအဲ့ဒါလိုပဲငါဟောတာနည်းနည်းလေးရှိတယ်ပြင်ကဟာညများတယ်လို့အုံးမှာငါခုသေးတယ်ပြင်ကဆိုပြီးဟိုမှာရှိတဲ့မြေကြီးတစ်ခုပါပဲနောက်တစ်ခုကခုနက စာလေးကောင်းငယ်မှာပြန်သွားပြီးတော့နေတဲ့စာလေးအဲဒီစာလေးရှိတယ်အဲဒီစာလေးအတောင်ခတ်တဲ့ကောင်းငယ်အရာနဲ့အတောင်မခတ်တောင်အတောင်မရောက်တဲ့ကောင်းငယ်ရဘယ်အများတယ်ဟာစာလေးပြန်လာနည်းနည်းလေးကြားတယ်ကောင်းငယ်ကတော့အများကြီးပဲအဲလိုပဲငါဟောတာကစာလေးပြန်လဲတောင်ခတ်တဲ့ကွက်လာကွက်ကလေးလောက်ရှိပါတယ်တဲ့မဟောရတဲ့အဲစာလေးအတောင်မခတ်နိုင်တဲ့မရောက်နိုင်တဲ့ အနန္တကောင်းမင်းကြီးတို့ပါပဲမြတ်စွာဘုရားဘုန်းတော်တွေအနန္တသုံးနိုင်ဘူးလို့ဟောတော်မှာမင်းကြီးကဟောကြဟုတ်ပါဗျာတဲ့မြတ်စွာဘုရားအနန္တဂုဏ်တွေအနန္တဖြစ်တဲ့ကောင်းကင်နဲ့ဥပမာပေးမှာပဲပြည့်စုံမှာဖြစ်ပါဗျာတဲ့ဒီသဘောကြတယ်ဆိုပြီးတော့သူကဒီဟိုကျွန်းမင်းသိစိန်တွေတောင်မှသူကလှူတာပဲလူတော့ကိုအဲဒီဘာသာဗုဒ္ဓရဲ့ဒီကမထေရတို့ညာတော်ညာ တိုင်းပြည်တို့ဘာလို့ဆိုတော့မအားဘူးအဲဒီမင်းကြီးတရားသဖြင့်လည်းဒီမှာအုပ်ချုပ်ဆောင်ကြပါလို့မိန့်ပေးပြီးတော့ညာအားလိုက်တယ်တဲ့အဲဒီမှာထုတ်ပတ်ပြီးပါတယ်ဒါတော့သစ္စာကကြီးဟာတရားလက်တဲ့တုန်းကတရားနဲ့သူဆန်းကျင်မဲ့တွေလုပ်နေပြီမဲ့လို့အဲဒီသုံးနှစ်သုတ်ကိုနာပြီးတော့ဝါသနာပါရမီဖြစ်ပြီးတော့ဘာဝနာနဲ့သာပြိဋိနိဗ္ဗာန်စံပြီးတော့နှစ်400ကျော်လောက်မှာ သာနာဘဝင်အများပြုပြီးဉာဏ်ဖြစ်သွားတဲ့ထူရတဲ့ပုဂ္ဂိုလ်ကြီးကသာသနာပြုပုဂ္ဂိုလ်ကြီးလည်းဖြစ်သွားတယ်အဲဒါဟာသစ္စကသုံးနဲ့စပ်ပြီးတော့မသားစရာတွေသုံးပါးပြီးသုံးတော့ဒီကသိညာတွေတော့လောက်ပြီးဟောမှာပြီးအရင်လည်းချိန်သွားရင်သုံးနိုင်ွယ်တဲ့ဖြစ်သွားယနေ့ဖို့၌ကျွန်ုပ်တို့ပြုစုပွားများအားထုတ်အပ်သော ဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ဝိယဝိသကုသိုလ်တရားဟောရသောကုသိုလ်တရားနာရသောကုသိုလ်သရှိသောဒီကောင်းမှုအပေါင်းဤသို့ပါကကိုမိဖတော်မှာစ၍လုံးစုံသောအတ္တဝါအပေါင်းတို့အား ပေးဝေပါကုန်၏အလုံးစုံသောအတ္တဝါအပေါင်းတို့သည်ညရကြ၍စိတ်နှပြချမ်းသာကြပါစေ